ဆိုတဲ့1555ခုနှစ်လူတော်ဟောဟာဘောဇာတိကရ1383ခုနှစ်ဘုရောဝတ္တတမိုးလာရာဒီတော်တလင်းလာပြည့်ပြီဒီနေ့ဆွေမင်းဝန္ဒနာရိတာတို့ဓမ္မသဝနာ ကုသိုလ်ဒူလာရာရှိပူကြဓမ္မမာမကတရားဒူလာကြတဲ့ယောဂီတော်စင်များကို ဘုန်းကြီးဓမ္မဒါနတရားကိုပြည်သူမှာတော့သက္ကာထာဝဲကသံယုတ်ပါဠိတော်မှာလာတဲ့သာရုသုတ်တံတရားတော်နဲ့ပါတရားတော်လေသာရုသုတ်တံတရားတော်နဲ့ဒီတရားတော်ကျေးဇူးတော်ရှင်တိပိဋကမင်းကုန်းစီတော်မင်းကုန်းဆရာတော်ဘုရားကြီးဟောကြားစဉ်သက္ကလတွေမှာလာကြားခဲ့ရဘူး ဆရာတော်ဘုရားကြီးကဒီသုတ်တန်ကြီးတစ်ခုလုံးကိုထားတဲ့ပါဠိတော်ယုံလိုက်နဲ့ပေးလိုက်ညမပြန်ဟောလိုက်ကြီးညိုပွဲပြီနာကြားနေရတဲ့အခါမှာจิตသိမွဉ္ဉေချလာဆရာတော်ဘုရားကြီးရဲ့အတန်ဟောစာဟောတာအလုံးကိုကြီးညိုပွဲဖြစ်ပြီးတော့အဲ့ဒီချိန်လုံးကလေးကဒီတရားလေးကိုသဘောကျနှစ်သက်ဲ့တော့ဤတာရုဆိုတာကတော့ပါဠိလိုမြန်မာလိုဆိုရင်ကောင်းတယ်လို့ချီးမွမ်း နာများကမြတ်စွာဘုရားရှင်ရဲ့တရားတော်ကြီးဒါနာတရားဆိုရင်လည်းကောင်းတယ်သီလတရားတွေလည်းကောင်းတယ်အဲ့တော့တရားတွေကအလုံးကောင်းတယ်ဆိုတာကိုသူတို့ကသူတို့ရဲ့ကိုယ်တွေ့အနေအားဖြင့်ကျင့်ပြပြီးတော့ရှင်းမွန်ပြောဆိုကြတယ်ဒီတန်တို့သုတ်တန်တရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီး သာဝတိကြည်မွန်စေတော်ရွှေကြောင့်ပင်အောင်မှွင့်လျော်စံပြောတော်မူခြင်းရှိမှာ။အကာလသံကောင်းရအချိန်ခါကာလမှာသံဘဟုလတတုံလပတတုံလပကာယိကာဆိုတဲ့နတ်များတွေရသော်ဗျာအရှင်ကိုရောင်မြတ်ကြီးတရင်သုံးတော်မူရာဖြစ်တဲ့သာဝတိကြီးဇေတော်ကြောင့်သန္တာကုတိတိုက်တော်ရောက်ရှိလာကြတယ် အဲတော့ကိုရောင်ကိုဝါလေးဖြင့်သုံးရင်တောက်ပါပြီးတော့ကျောင်းတော်ကြီးတစ်ခုလုံးကျောင်းဝင်းကြီးတစ်ခုလုံးကိုသာနဲ့ချိန်လဲနေတာနတ်တင်လာကြတယ်အဲလိုနာမည်ရောက်လာပြီးတော့သင်္လျော်လျောက်ပတ်တဲ့နေရာဌာနမှာမတ်တက်ရပ်ပြီးနေကြတယ်။ထိုင်။အဲလိုရပ်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူတို့ကိုယ်တိုင်ခုနတ်ပြည်နာလောကမှာနတ်ကြီးတွေ ချမ်းချမ်းသာသာနဲ့ခံစားနေရတဲ့အတွက်ကြောင့်လေပဲမြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုဆောက်တည်ဆောင်ခင်းခြင်းအားဖြင့်ဒီလိုနတ်ချမ်းသာတွေကိုရရှိပြီးတော့လာခဲ့တယ်ဆိုတာကိုသိပြီးတော့အဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံမောက်မှာလာပြီးတော့သူတို့လျှောက်ထားရတယ်။အဲဒီတတုံလပကာယိကနတ်တွေဟာ လူဘဝတုန်းကတော့ဒီပုဂ္ဂိုလ်တွေကုန်တယ်နေတယ်တမျိုးနဲ့တမျိုးတရွာနဲ့တရွာတနိုင်ငံနဲ့တနိုင်ငံကုံရောင်းကုံဝယ်သူ့လုပ်ပြီးတော့နေကြတယ်ကုန်တယ်အဲဒီကုန်တယ်တွေဟာရှိခိတ်ကတော့ဟုတ်ဖြစ်လို့တက်တက်တင်မောတွေဆိုတာမရှိတော့ကျွတ်တင်မောကြီးတွေရွတ်တက်ကြီးတွေနဲ့တွင်ပြီးတော့တမျိုးကနေတမျိုးတနိုင်ငံကနေတနိုင်ငံကုံရောင်းကုံဝယ်သွားကြတယ် အဲ့ဒီမှာကုန်ပစ္စည်းတွေအပြည့်တင်ပြီးတော့ကုန်ရောင်းကုန်ဝယ်သွားတဲ့အခါကာလပင်လယ်ပြင်ရောက်တဲ့အခါကာလကျတော့ပင်မောင်တန်းတိုက်ခတ်ပြီးတော့ကြောက်ဆောင်နဲ့တိုက်တယ်အဲ့ဒီမှာသူတို့ရဲ့ဒီပင်မောကြီးပွဲပြီးရေဝင်တဲ့အခါကာလကျတော့အာလို့ဒီပင်မောပေါ်မှာပါလာတဲ့ကုန်တယ်တွေဟာတရားမှကိုကြောက်ကြတယ်တရားမှမကြောက်ကြဘူးလားအဲ့ဒီမှာတရားမှကိုကြောက်ကြတဲ့အတွက်ကြောင့် ကြောက်ရွံ့ထိတ်လန့်ပြီးတော့မိမိကိုယ်ကိုယ်စိတ်ကပ်ရအဲဒီမှာဘုရားကိုယ်ကိုယ်တဲ့ပုဂ္ဂိုလ်ကဘုရားတိုင်တယ်ဘုရားတန်တာပေါ့နတ်ကိုယ်ကိုယ်တဲ့ပုဂ္ဂိုလ်ကလည်းနတ်တွေကိုတိုင်တယ်နတ်တွေကိုတန်တာယုတ်ပဇိုးတွေကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေကလည်းယုတ်ပဇိုးတွေတိုင်တယ်ယုတ်ပဇိုးကိုတန်တာဘိုးတော်မေတော်ကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေလည်းဘိုးတော်မေတော်တွေကိုတိုင်တယ်တန်တာတယ်အဲဒီမှာတရားမဲ့အရေးကြောင့် ငြိမ်ငြိမ်လေးကိုမနေနိုင်ကြရေကဝင်လာပြီဆိုတဲ့အခါကလည်းကြတော့လူတွေကဟိုဘက်ပြေးကြတယ်ဟိုတယောက်ပြေးတယ်ပဲပြေးဟိုဘက်ဆူတော့ဟိုဘက်စောင်းသွားတယ်ရေကဝင်မြန်ဒီဘက်ပြန်ပြေးပြန်ဒီဘက်ရောက်ပြန်ကိုယ့်အကူအာရုံနဲ့ပြုကြည့်တော့လေတရားမှာကြောက်ပြီဆိုတော့ငြိမ်ငြိမ်လေးနေလို့ရတယ်မရမကြောက်တဲ့ပုဂ္ဂိုလ်ကြတော့စိတ်ကိုငြိမ်ငြိမ်လေးအဲ့ဒီမှာဘုမ္မလကတယောက်က အဲ့ဒီမှာလုံးဝတရားမှကိုမကြောက်ဘူးအိန္ဒိယရတခါတဲ့ပြင်းလင်းကိုထိုင်ပြီးတော့မိမိပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေမိမိဆောင်ခြင်းခဲ့တဲ့သီလသရဏဂုံသီလပြန်ပြီးတော့ဆင်ញံနှလုံးသွင်းတယ်အဲဒီမှာဆင်ញံနှလုံးသွင်းနေတဲ့အခါဣန္ဒြေမပြည့်ငြိမ်ငြိမ်လေးထိုင်ပြီးတော့သူ့ရဲ့ပြုခဲ့တဲ့ကုသိုလ်တွေကိုပြန်ပြီးနှလုံးသွင်းနေတာတွေ့ရတဲ့အခါကျတော့အများ အားလုံးကြောင်းရုံထိလန့်ပြီးတော့ဒီဒီငယ်ငယ်မနေနိုင်ရတဲ့အဲ့ဒီဂုဏ်တွေကဒီပုဂ္ဂိုလ်ကြီးရဲ့ဓမ္မမတည်တဲ့ခါသာမန္တန်များမန္တန်များရှိပြီလားဖြေဝါများရှိပြီလားဆိုပြီးတောင်းရတယ်။အဲ့ဒီခါကလည်းကြတော့သူ့မှာအသေးမလျှောက်တဲ့ကုသိုလ်ကောင်းမှုတွေသူပြုခဲ့ပြီးသူ့ဘက်ကပြည့်စုံတယ်။သူဟာအခုဒီမှာကုံရောင်းကုံဝယ်မထွက်ခင်မှာသံဃာတော်ရှင်များတွေကိုမိမိ အိမ်မှာဖြင့်ပြီးတော့ဆွမ်းမြန်းလဲကြည့်ကြတယ်။အဲဒီမှာတရဏဂုံသီလတွေလေးပဲဆောက်ပြီးဆောင်တင်ခဲ့တယ်။ဒါကြောင့်ကျွန်ုပ်ရဲ့ခန္ဓာမှာဒါနကုသိုလ်တွေလည်းအလုံးလောက်အပြည့်စုံရှိတယ်။သီလကုသိုလ်တွေလည်းပဲကျွန်ုပ်ရဲ့ခန္ဓာမှာအလုံးလောက်အပြည့်စုံရှိနေတဲ့အတွက်ကြောင့်ကျွန်ုပ်မှာတရားမှမကြောက်တော့ဘူး။အဲတော့မိမိရဲ့ဒီမှာကုသိုလ်ကောင်းမှုရှိနေတဲ့ပုဂ္ဂိုလ်တရဏဂုံတွေမြဲနေတဲ့ပုဂ္ဂိုလ် တရားတရားသံဃာယနာသုံးပါးပေါ်မှာယုံကြည်မှုအငြင်းတဲ့ယုံကြည်မှုခံရနေတဲ့ပုဂ္ဂိုလ်တွေပင်ပြီးပါကလွတ်နိုင်တယ်တဲ့မြတ်စွာဘုရားယေကေစီဗုဒ္ဓသရဏဂတာသေနာတိကမိသံတိအပါယဘူမေယေရှင်သူတို့သည်ဗုဒ္ဓမြတ်စွာဘုရားကိုတရဏကိုကိုယ်ရာဟူ၍ကတာသေးရှိကြကြကုန်၏ဓမ္မမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူ၏တရားတော်ကို သရဏကိုခွဲရဟု၏ကတတိသိကကြကုန်၏သံဃာမြတ်စွာဘုရားတတိတသံဃာတော်ရှင်များအပေါင်းကိုသရဏကိုခွဲရဟု၏ကတတိသိကကြကုန်၏ဒေတုဗျာတရားသံဃာယရဏသုံးပါးကိုကိုယ်ွယ်သိကကြကုန်သောပုဂ္ဂိုလ်တို့သည်အပါယဘူမိအပေလေးဘုံတို့နကမေတန်တိမလားမရောက်နိုင်ကုန် ဘုရားတရားသံဃာယရနာသုံးပါးကိုအမြဲတမ်းသိကပ်နေတဲ့ပုဂ္ဂိုလ်အမြဲတမ်းတတိယနေတဲ့ပုဂ္ဂိုလ်ဒဏိတရဏဂုံတည်မြဲနေတဲ့ပုဂ္ဂိုလ်ဟာပင်နိဗ္ဗာန်မကြံရောက်နိုင်ဘူးတဲ့ကျွန်ုပ်မှာအာကိုရှိတယ်တဲ့ဘုရားတရားသံဃာဒါကြောင့်ကျွန်ုပ်တရားမှာမကြောက်ဘူးမင်းတို့ယောဂီများတရားရမှာ ကြိုင်းစရာပေါ်လာပြီဆိုရင်ကိုယ့်ဘက်ကပြည့်စုံနေရင်အရာမှကြောက်လို့ထိနှက်ပြရရှိဘူး။ကြံရဲ၊ရင်ဆိုင်ရဲ၊ရှင်ပြန်ရဲ။အဲဒီလိုပဲအခုဒီမှာတရားမှသူလုံးဝမကြောက်သူ့ဘက်ကပြည့်စုံလို့လားမပြည့်စုံလို့လားသူ့ဘက်ကပြည့်စုံနေပြီ။ဒါနကောင်းမှုတွေနဲ့ပြည့်စုံနေပြီ၊သီလကောင်းမှုတွေနဲ့ပြည့်စုံနေပြီ။ဒါကြောင့်မို့လို့မကြောက်ဘူး။အဲဒါနဲ့သင်ပြုခဲ့တဲ့ကုသိုလ်တွေဒီတရဏဂုံကုသိုလ်တွေကျွန်ုပ်တို့သွေးဝင်ပြလို့မရဘူးလားရပါလေ ဒီလိုဆိုရင်တို့တို့လည်းပဲအဲ့ဒီဗရဏဂုံပိဏတွေခံယူဆောက်တည်ကြရစီဆိုတော့မှအဲ့မှာပုစုတွေခွဲပြီးတော့ဗရဏဂုံပိဏအားလုံးရွတ်ဆိုပြီးတော့ချပေးတယ်အဲ့ဒီမှာဘာမပိဏကိုချပေးတဲ့အခါကလည်းကြတော့ဒီပါဏတိပါဒဝေရမဏိသိက္ခာပရံသမာဓိယာမိစသည်ဖြင့်ချပေးတယ်တအုပ်စုရင်တအုပ်စုရင်ဘုဒ္ဓရဏဂုံသုံးပါးကိုချချပေးရင်၅ပါးပိဏချပေးတယ်

အဲဒီကြတော့မှဒီဥပဒကာကြီးကနေပြီးတော့မိမိတို့ယခုသောက်ဆောင်ခြင်းနဲ့ကရဏဂုံသီလဆိုတာမိမိတို့အာယုံပြုပြီးတော့နေကြဆိုပြီးတော့အဲဒီမှာဆုံးမပေးလိုက်တဲ့အခါကျတော့ဒီသူတော်ကောင်းလေးဟူသောဥပဒကာကြီးအမိကိုရပြီးတော့ဒီပုဂ္ဂိုလ်ကြီးအဲဒီမှာတရဏဂုံသီလလေးသောက်ပြီးလို့အဲဒီမှာရေရင်ဝင်ပြီးတော့မြင့်မြတ်သွားပြီးသိဆုံးသွားကြတယ်အဲဒီကနေသိဆုံးသွားတဲ့အခါကျတော့ဒီတရဏဂုံသီလရဲ့ကုသိုလ်ကြောင့် ချက်ချင်းပဲနတ်ပြည်မှာသွားပြီးတော့ဒီခါလေကြည်ကျခမ်းနားတဲ့ဘုံဘိတ်မှမြင်များနေနတ်ကြီးတွေစံသွားရတာဆုလိုက်ပုတ်ဆုလိုက်အဲလိုနတ်ကြီးတွေစံသွားရတော့မှဒီလောက်ကြည်ကျခမ်းနားတဲ့ပြည်စိတ်တွေတို့ဘာဘယ်လိုကုသိုလ်ကောင်းမှုတွေပြုခဲ့လို့ပါလဲအဲလိုဘယ်လိုကုသိုလ်ကောင်းမှုတွေပြုခဲ့လို့ပါလဲလို့ဆင်ញင်ပြီးတော့နှလုံးသွင်းကြည့်တဲ့အခါကျတော့မှဟောငါတို့ဟာဘာမှဒါနကောင်းမှုတွေလည်းပဲမမရရမပြုခဲ့ရဘူး ဒီလကောင်းမှုတွေဆိုတာလည်းပဲအခုဒီမှာဒီကနေ့စဉ်းစားမှာသူတော်ကောင်းလေးဟူသောဥပဒကာကြီးကိုအမိခိုရပြီးတော့ဒီတရဏဂုံသီလလေးဆောက်ကြည့်လိုက်ရမတို့ရဲ့တဏ္ဍာမှာဒီတရဏဂုံသီလကုသိုလ်လေးလောက်ပဲရှိတယ်ဒီကုသိုလ်လေးကအခုမတို့ကြီးကျယ်ခမ်းနားတဲ့ဓာတ်စည်းစိမ်ကြီးခံစားစာစားနိုင်အောင်ဒီကုသိုလ်ကပို့ပေးပါလားအဲတော့မြတ်စွာဘုရားရဲ့တရားတော် ထောက်တည်ဆောင်သိရအမှန်တမ်းမှချမ်းသာတဲ့ဘဝမျိုးကိုပို့ဆောင်ပေးနိုင်ပါလားဆိုပြီးတော့ဘုရားရှင်ရဲ့တရားတော်ကိုကောင်းတယ်ဆိုတာလေးကိုမြတ်စွာဘုရားကလာပြီးတော့ဆောက်ပြတယ်။အဲဒီမှာတအုပ်စုချင်းတအုပ်စုချင်းပေါ့အဲဒီမှာအုပ်စုခုနှစ်အုပ်စုဘုရားရှင်ရဲ့ရှေ့ကိုတခါတည်းတအုပ်စုဝင်သွားပြီးတော့မြတ်စွာဘုရားကဆောက်ပြတယ်သာရုကောမာရိတာဒါနံ မာရိတာဒုက္ခသတိငြိမ်းတော်မူတဲ့မြတ်စွာဘုရားဒါနံအလူပေးခြင်းဒီသာရုကောင်းလာပါပြီမြတ်စွာဘုရားသာရုချီးမွမ်းအမြတ်လာပါပြီမြတ်စွာဘုရားကုသိုလ်ကောင်းမှုပြုတာကိုယ်ပိုင်ပစ္စည်းကိုပေးတာကန္တာထူတာကန္တာဆွန်ကျဲတာအလုံးကောင်းရဲ့ဗျာဒါကြောင့်လေဆိုတော့တကယ်တော့ဖြင့်သူတော်အားကိုကိုယ်ပိုင်ပစ္စည်းပေးဖို့ကံဖို့လူဖို့တန်းဖို့ဆိုတာမလွယ်ပါဘူးလေ မေစီရာသပမာရသဧဝံဌာနန္ဒတိယတိဘုညာအကိကမန္တိနာတိဟောတိဝိသနတာမေစီရာသမလူလို မတန်လိုမဖေးလိုမကန်းလိုတဲ့ဝန်တိုးစေနေမေစီရာကြောင့်၎င်းမိမိရဲ့ပစ္စည်းဥစ္စာကြီးယုံနေသွားမှကိုနှမျောတွတ်တူတဲ့ပုဂ္ဂိုလ်ဟာသေရာဇန္နာရှူရာဇန္နာပြုသလားမပြုဘူးလား ဒါကြောင့်မေထေရသာမလူလိုမတန်းလိုမတူလိုမတန်းလိုဝန်တူစေနဲ့မေထေရတရားကြောင့်၎င်းပမရသာအာယုံ၅ပါးကိုလိုက်စားပြီးလျော့၍နေခြင်းကြောင့်၎င်းရူပယုံသရယုံခန္ဓာယုံရတယုံပုဒ္ဓဘာယုံဆိုတဲ့ငါးရာအာယုံကာမဂုဏ်တရားတွေကိုအမြဲတမ်းလိုက်စားနေတဲ့ပုဂ္ဂိုလ်ဟာလူကိုတမ်းဖို့ရောတရိယာသိရလားတတိမရနိုင် ဒါကြောင့်ပမာရသံဃာပြအာယုကာမဂုဏ်တရားတွေကိုလိုက်စားမိလျော်ရည်နေခြင်းကြောင့်၎င်းဧဝံဤဧဝံဤသို့ဆိုအပ်ကြောင်းလျက်ကြောင့်ဒါနအလူဒါနကိုလာကြရသည့်မပေးလူအပ်ပါ၏သောတာမှာရှိနေကြတဲ့ပုဂ္ဂိုလ်တွေမပေးလို့မပေးလို့မကမ်းလို့မလှူလို့မတန်းလို့မိမိရဲ့ဒီစီဥစ္စာတွေကိုလူရတန်းရမှာအင်မတန်မှနှမျိုးတို့တို့တဲ့ပုဂ္ဂိုလ်ဟာမြစ်စီတာတရားကြောင့်လည်းမလှူနိုင်ဘူး ဒါကြောင့်ဓမ္မမဟုတ်လို့ရှိရင်အာယုံ၅ပါးကာမဂုဏ်တရားတွေကိုလိုက်စားပြီးတော့မေ့လျော်နေတဲ့အတွက်ကြောင့်မို့လည်းလူကိုတမ်းဖို့မပြုတ်တော့ဘူးတဲ့ပုံညာအငင်ကမာနေနာဒေယဟောတိဝိသနတံပုံညာပြုသိသောကောင်းမှုကုသိုလ်ကိုအငင်ကမာနေနာလူရှိသောဒေယံပေးလူကိုပေးလူအပေးလူတိုက်သည်ဝိဇာနတံပြစ္ဆုပံဓမ္မလုံးအရေး၆တွင်ညောမည်ပညာရှင်သည် ဒေယံပေလူအပေလူတိုက်ဒီဟောဒီဖြစ်ပါပြီမိမိရဲ့ဓမ္မလွန်ဘဝရေးပြစ္ဆုတ်ပံတောင်းနောက်ဓမ္မလွန်ဘဝဆိုတဲ့အဲဒီမှာမျက်မှောက်မြဲကိုအဲဒီလိုကောင်းကျိုးချမ်းသာကိုလိုလားတဲ့ပုဂ္ဂိုလ်အလူဒါနကိုပေးလူတင်ပေးလူတိုက်တယ်တဲ့ပေးလူတာကိုယ်ပိုင်จิตပေးလူတာဘာမှအပြည့်လည်းမရှိဘူးလေ အပြစ်မရှိတဲ့စိတ်ကောင်းကျိုးပေးတဲ့ကောင်းကျိုးတွေကိုရရှိနိုင်တဲ့အတွက်ကြောင့်ဒီပြစ္ဆုတ်ပံမှာလည်းချမ်းသာနိုင်တယ်နောက်တော့မနောက်ဘဝမှာလည်းချမ်းသာနိုင်တယ်အဲလိုပြစ္ဆုတ်ပံသမဏောဘဝအရေးကောင်းကောင်းကြီးသိတဲ့ပုဂ္ဂိုလ်များပြည့်စုံတဲ့ပြည့်စုံတတ်ပါလေဗျာလို့မြတ်စွာဘုရားရှာအဲလိုလျှောက်ထားပြီးတော့ဒီနာအုပ်စုကထွက်သွားကြတဲ့အခါကလည်းကျတော့ဒုတိယနာအုပ်စုကတစ်ခါပြန်ပြီးဝင်လာတယ် အဲလိုဒုတိယနာဝစုဝင်လာပြီးတော့သာရုကောမာရိတ္တနာအပိသံအပကတမေပိသာဟုဒနံရသော်ဗျာမိမိရဲ့ကိုယ်ပိုင်ပစ္စည်းတွေပေးတာကဏလူတာတန်းလာရမတမ်းမကောင်းပါလေတဲ့သာရုကောင်းလာပါရှင်လည်းရှင်မတိုက်ဘာကြောင့်လဲဆိုတော့ကိုယ်ပိုင်ပစ္စည်းပေးဖို့ဆိုတာလွယ်သလားဆဲရဲသလားကိုယ်ပင်ပင်ပန်းမရှာပွေထားတဲ့ဝတ္ထုပစ္စည်းပေးဖို့ကံမှုသူကိုတမ်းဖို့ဆိုတာ အတော်နဲ့မတွေ့ဘူးတကယ်ကိုတရားတရားအင်မတန်ဆက်ဆံတဲ့ပုဂ္ဂိုလ်မျိုးမှတွေ့တာသတ္တတရားနေပြီးတော့မိမိရဲ့ပစ္စည်းပေါ်မှာသိပြီးတော့တွေ့တာမှုအားကြီးနေတဲ့ပုဂ္ဂိုလ်မိမိပစ္စည်းတွေယော်လဲသွားမှစိုးရိမ်နေတဲ့ပုဂ္ဂိုလ်ကဘယ်တော့မှမစိုးနိုင်ဘူးဆိုတော့ကပြောတဲ့အတိုင်းအပျော်ပါးနေတဲ့စမ်းနေတဲ့ပုဂ္ဂိုလ်ကလည်းမိလျော်ပြီးတော့မလုံနိုင်ဘူးဒါကြောင့် မိမိရဲ့ကိုယ်ပိုင်ပစ္စည်းတွေပေးတဲ့ကံနဲ့လူတဲ့တန်းနဲ့ဆိုတာအင်တန်ကောင်းပါလေဗျာတဲ့ချီးမွမ်းလိုက်ပါလေတဲ့အပိဓာအထူးအပြင်တဲ့တပည့်တော်လျှောက်ထားလူတာကတော့သမ္မသတ္တမအပိအနည်းငယ်ကြသောအလိုဝတ္ထုသည်တတိဖြစ်လာသောဒါနလူတန်းပေးကမ်းခြင်းကိုသာဟုချီးမွမ်းအောင်ရလာပါလေဗျာကိုယ်ပိုင်ပစ္စည်းတစ်ခုကိုပေးဖို့ကမ်းဖို့လူဖို့တန်းဖို့အင်မတန်ခင်းရင်ဒါကြောင့်လူတဲ့တန်းတဲ့ပုဂ္ဂိုလ်ဟာချီးမွမ်းတတ်တယ် အဲ့တော့အဲ့ဒီတဲမှာမိမိအများကြီးမဟုတ်နည်းနည်းလေးအနည်းငယ်ကြာလေးကိုပဲမိမိတူနိုင်တန်းနိုင်တယ်တူတဲ့တန်းနဲ့ပြေးတဲ့ကျမ်းနဲ့ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ချီးမွမ်းတတ်ကလားမချီးမွမ်းတတ်ကလားအများကြီးလူမှချီးမွမ်းတတ်တာမဟုတ်ပါဘူးနည်းနည်းလေးမိမိတရားတရားရှိသလောက်လေးအဲ့ဒီမှာနည်းနည်းလေးဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကချီးမွမ်းတတ်တယ်တဲ့အပ္ပသမေကိပဝတ္တတိ ဘဟုနိအေနာဒိဋ္ဌိအပ္ပသမာဒိဋ္ဌိနာဒိဏသသေနသမံပိတံအဲဒီမှာေချို့ကုန်သောသူတို့သည်အပသမိအနည်းငယ်များအနည်းငယ်များသောလူတဏ္ဍာသည်တတိရှင်သောဘဝိတ္တတိခွဲခြားဝေဖန်၍ပေလူအကုန်၏မိမိလူတဏ္ဍာနဲ့လူတဏ္ဍာဟာအနည်းငယ်လေးဖြစ်ဖြစ် ။အနည်းငယ်လေးဖြစ်ဖြစ်အကျိုးများတဲ့နေရာကိုကျိုးရှိတဲ့နေရာကိုသူကဝေဖန်ပြီးတော့ပြစ်လူတိုက်တယ်တဲ့။ဒီထုတ်ကုန်သောသူတို့သည်ဘုံနေများစွာသောရှိတဲ့ဥစ္စာနှင့်သမဏကတောပြီးပြည့်စုံကုန်သောလည်းပဲနတ်တိတ်ကလေးမပေးဘူးဘောတချို့သောပုဂ္ဂိုလ်တွေဟာပြည့်စုံဥစ္စာ၏ရှိတဲ့ဥစ္စာ၏ညာဒီဘဝမှာမိမိသုံးသုံးရင်တော့သုံးတော့မကုန်နိုင်တော့အောင်ချမ်းသာတဲ့ပုဂ္ဂိုလ်တွေရှိတယ် ဒါပေမဲ့လို့မိမိမှာဘလောက်ပဲပစ္စည်းဥစ္စာတွေချမ်းသာပြီးတော့ပေါ်များနေပေမဲ့လို့ဒီပုဂ္ဂိုလ်ဟာလူကျင်တန်းကျင်ပြည့်ကျင်တန်းကျင်တဲ့တရားတရားမရှိဘူးဆိုရင်မပေးသူဖြစ်ဘူးတဲ့ဒါကြောင့်အပ္ပတမနီးငယ်များသော အလိုဝတ္ထုမှာဒေနာပေးသူအသောတကိနာအလိုဝတ္ထုကိုသာဒေနာတသောနဲ့တမန်အညီအမျှမေတ္တာ၌ခြင်းအပ်ပါ၏ မိမိဒီမှာအနည်းငယ်မျှထူလိုက်တဲ့အလူဒါနာလေးဟာဘုန်းကြီးတို့ယောဂီများမိမိရဲ့သရတရားရင်းခံထားပြီးလူရတာဖြစ်တဲ့အတွက်ကြောင့်အဲဒီမှာလူသိလူတိုက်တဲ့သိသိအေးကန်းတိုက်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာတကယ်ချီးမွမ်းတဲ့ချီးမွမ်းတိုက်တဲ့ပုဂ္ဂိုလ်တဲ့တကယ်တော့ကိုယ်ပိုင်ပစ္စည်းတွေဆိုတာတကယ်စဉ်းစားကြည့်ကိုရှာပွေထားရကာယအားနဲ့လည်းရှာထားရတယ်ညာနာအားနဲ့လည်းရှာထားရတယ် အဲ့လိုရှန်ထားတဲ့ပစ္စည်းဥစ္စာတွေတွေးဖို့ကမ်းဖို့ဆိုတာအင်တန်ခက်ခဲတာပါလူပေါ်တမ်းဖို့ဆိုတာလည်းအင်တန်ခက်ခဲပါသို့တော်လည်းပဲဒီနေ့ဘုန်းကြီးတို့ဘုရားသာသနာတော်ကြီးကိုဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဘက်ကတော့ဖြင့်ပြောစရာမရှိတော့တောင်းကြည်ပါလေမိမိတို့ကိုယ်ပဲသိကပ်နေတဲ့တရားကြောင်းကံကြီးကြည့်လိုက်ကိုရှင်းတော့ကနဲ့မတူတော့ရှင်းတော့ကဘုရားကြောင်းကံကြီးဆိုတာကအင်မတန် သိလည်းသိတယ်အဲဆောက်ဝူတွေကလည်းပဲသိပြီးတော့ဒီလောက်ကြီးကျယ်ခမ်းနားတဲ့ဆောက်ဝူကြီးတွေမဟုတ်အခုခေတ်မှာဆိုရင်ဒီဒီကတိုးတွေသွားကြည့်လိုက်ရင်လည်းပဲဒီဒီတဲတယ်ဆိုရင်တန်ကြီးကျယ်ကျယ်ခမ်းခမ်းနားနားကြီးတွေကျယ်အဝေးကနေကြည့်ပြီးကြီးညိုပွဲကြီးတွေဖြစ်တော့ရွှေရောင်တဝင်းဝင်းနဲ့အကြောင်းတွေထောက်ပြီးဆိုရင်လည်းပဲထပ်ပေါင်းများစွာကျောင်းကြီးတွေကခါရခန့်ခန့်ညာညာသာသနာတော်မှာအချင်းမသိတော့ တခြားတခြားဘာသာဝင်တွေဝင်သွားရင်အဆင်မပြေတော့ဘူးအဲ့ဒီလိုကိုကြောင်းတဲ့ကြီးတွေဆိုရင်လည်းကြီးကြီးခမ်းနားသောဆောက်လို့လူတန်းရတယ်ဒေသနာတော်ပညာများကိုလည်းပဲသင်္ကန်းဝတ္တရားဆိုရင်လည်းပဲကောင်းပြီဆိုရင်သင်္ကန်းတွေပဲလူတန်းရတယ်ဈာန်တရားဆိုရင်လည်းပဲသွမ်းပန်းဆိုတာကဘုန်းကြီးတို့ငယ်စဉ်ဘဝနဲ့တောင်တူပါဘူးငယ်စဉ်လုံးကသွမ်းသွားရတယ်ဆိုသွမ်းတစ်ပါးသာပြည့်စုံဖို့အတော်ကြိုးစားပြီးတော့ဆွမ်းခံရပါတယ်အခုကဲမှာဆိုရင်ကိုင်းသားမိမိရဲ့ ကိုရင်သာမဏေငယ်လေးရဲ့သပိတ်လေးဖွင့်ကြည့်လိုက်ရင်တော့မှသပိတ်အပြည့်ရှံမှာအဲတော့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကတရားတရားကြီးပြည့်စုံနေအဲတော့နည်းသည်ဖြစ်သည်များသည်ဖြစ်သည်မိမိနည်းနည်းလေးပဲဖြစ်ဖြစ်တရားတရားဖြစ်တဲ့သံတန်နဲ့တူတန်းတာဖြစ်တဲ့တွေ့တဲ့အဲဒီပုဂ္ဂိုလ်ချီးမွမ်းတယ်ကလားမချီးမွမ်းတယ်ကလားဗျာမြင့်မတက်ချီးမွမ်းတယ်ပါလေဗျာဆိုပြီးတော့အဲဒီမှာနာဟုစုကလျှောက်ထားတယ် လောက်တန်းပြီးတော့ဒီနာအုပ်စုပြန်သွားတဲ့အခါကျတော့နောက်နတ်တုပ်စုကရှိဘူးမြတ်စွာဘုရားရှိဝင်လာကြတယ်အဲ့လိုဝင်လာပြီးတော့သာရုပောမာရိပဒနာအပါကတမိတိသာဟုဒါနံအပိသသတ္တယာပိသာဟုဒါနံတိမြတ်စွာဘုရားကိုယ်ပိုင်ပစ္စည်းတွေကတန်းနေဆိုတာလည်းပဲအင်မတန်မှကောင်းပါလေအဲ့ဒီလူတွေတန်းတဲ့အခါကာလမှာလည်းပဲအနည်းငယ်လေးဖြစ်ဖြစ်အနည်းငယ်လေးဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်လူနိုင်တန်းနိုင်နေဆိုရင် အမှန်တန်ချီးမွမ်းတတ်ပါလေဗျာ။ဘာကြောင့်လဲဆိုရင်အချို့ချို့ပုဂ္ဂိုလ်တွေပစ္စည်းဥစ္စာတွေအများကြီးပေါ်များတယ်ဒီဘဝသုံးလို့တော့မကုန်နိုင်တော့ပေါ်များပါဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေဟာမလူကြမတန်းကြပါဘူးဗျာတဲ့ဒါကြောင့်အငင်းငယ်လေးဖြစ်ဖြစ်မိမိကိုယ်ပိုင်ပစ္စည်းကိုလူတွေတန်းနေဆိုရင်ချီးမွမ်းတတ်ပါလေဗျာတဲ့အပိစ္ဆာတတိတော့သူပြောလျှောက်ထားလိုတာကတော့ အဲ့လိုသူ့ရဲ့ဓာန်နဲ့ခါကလမှာတဲ့သတ္တရားဒီကံကံဤကျိုးကိုယုံကြည်တဲ့တရားတရားကြောင့်ဒါနတိပိလူချင်းတိဤသာရုကောင်းလာပါတိမြတ်စွာဘုရားရှင်မအမြတ်လာပါတိမြတ်စွာဘုရားအဲလိုပိလူရဲ့ခါကလမှာတော့ဖြင့်ဘုရားတရားသံဃာယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်မှုဆိုတဲ့တရားတရားအရင်းကထားပြီးတော့သူပါကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံ ဒီကုသိုလ်ကံကကောင်းကျိုးတွေပေးလိမ့်မယ်မကောင်းတာတွေ့ရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံတွေကမကောင်းမှုမကောင်းကျိုးတွေပေးလိမ့်မယ်ဆိုတဲ့ကံကံဤကျိုးကိုယုံကြည်မှုဆိုတဲ့သရတရားအဲ့ဒီသရတရားရင်းငံထားပြီးတော့ပေးလူဖြစ်ပါလေဗျာဒီလက်တော်ဘုရားကိုရှောက်။ဘာကြောင့်လဲဆိုတော့ဒါနေသာယုတ်တင်သာသမ္ပနာမာဟုအပ္ပပိသန္တဘုကေနဘဟုကေစီနတိ အပံပိစေတတဟာနောတရတိဒေနိဝသောဟောတိဒုက္ခိပရထာတိဒါနိသာလူပေးခြင်းကို၎င်းယုတ်ခြင်းသာစိတ်တိုက်ခြင်းကို၎င်းသမဏတုယဟု၏အာဟုဆိုကြကုန်၏အလှပေးရတာစိတ်တိုက်တာနဲ့တူတယ်တဲ့အလှပေးရတာဘာနဲ့တူလဲစိတ်တိုက်တယ်ဆိုတာတရားမှကြောက်တဲ့ပုဂ္ဂိုလ်စိတ်တိုက်ရဲပါမလား အဲတော့စစ်တိုက်ပြီဆိုမှတော့တရားမှာမကြောက်မှစစ်တိုက်ရဲ့အဲဒီလိုလေဒါနာကောင်းမှုပြုရဆိုတာကလည်းကိုယ့်ပစ္စည်းဒါနာကောင်းမှုပြုလိုက်ပြီဆိုရဲကွာကိုယ့်အိမ်ထဲကတော့ပြင်းနိုင်ပြီးတော့ပြေးလိုက်ရပြီဆိုလိုက်ရပြီကုံသွားပြီရော့သွားပြီနဲသွားအဲလိုမိမိရဲ့ပစ္စည်းတွေရော့သွားမှနဲသွားမှကြောက်တဲ့ပုဂ္ဂိုလ်လူပါမလားမလူဘူးစောစောကပြောတဲ့စိတ်တိုက်တဲ့ပုဂ္ဂိုလ်ကတရားမှကြောက်ရင်စိတ်မတိုက်ကြလို့ပဲ မိမိပစ္စည်းတွေကုန်သွားမှညွန်နေသွားမှကြောက်တဲ့ပုဂ္ဂိုလ်ကဘယ်တော့မှမလှဘူး။ဒါကြောင့်မို့အဲ့ဒီမှာလှူဒါနပြုရဲဆိုတာဟာစစ်တိုက်သလိုပဲတဲ့။ရင်းရင်းတဲ့ပုဂ္ဂိုလ်အလှူဒါနမှာရင်းရင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေမှာလှူရဲတန်ရတာဒါနေသာလူပေးခြင်းကို၎င်းယုံခြင်းသာစစ်တိုက်ခြင်းကို၎င်းမာနတွေဟူ၏အာဟုဆိုကြကုန်၏ အဝုဆိုကြကိုဤတန်တာသူတော်ကောင်းဖြစ်သောပုဂ္ဂိုလ်တို့သည်အပ္ပတိနိငယ်လေးဖြစ်ကုန်သောဘုခေနာပိညာစွာလေးဖြစ်ကုန်သောအပ္ပတိနိငယ်လေးဖြစ်ကုန်သောလည်းပဲဘဟုကေညာစွာသောယံသူတို့ကိုသိနာသိအောင်နိုင်ပါပေကုန်၏ဘုန်းကြီးတို့ဒီမှာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေဟာအနည်းငယ်လေးဖြစ်ဖြစ်စီညာစွာသောယံသူတွေကိုအောင်နိုင်တယ် သူတော်ကောင်းကြီးရဲ့လက်ကင်ခံရမှာကတော့ဖြင့်သတ္တာဘူဝရိယဘူတတိဘူသမာဓိဘူပညာဘူဆိုတဲ့ဘူငါးပါးလက်ကင်ခံပြီးတော့ကျူးစားသွားတာဘူဘက်ကတခါလေရန်သူဘက်ကရန်သူပေါင်းကိလေသာတွေက1000တလားမယ်အေး1500တော့ကိလေသာတက်တွေကိုဘာမှစိုးရင်တရားမရှိဘူးအနည်းငယ်ညဟောဒီမှာဘူငါးပါးလေးနဲ့ကိုယ့်ဘက်ကတက်တာအဲဒီဘူငါးပါးနဲ့တခါလေဟိုဘက်ကကိလေသာ1500တွေ ဘုန်းကြီးတို့ဒီမှာကြိုးစားပြီးတော့တရားဝိရိယအားနဲ့ကြိုးစားပြီးတော့ဒီတတိပဒံတရားတွေကိုရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်ဒီကိလေသာတွေကိုပေါင်းနိုင်သလားမအောင်နိုင်ဘူးလားဒါကြောင့်တန်တာသူတော်ကောင်းတို့ဒီအပ္ပပိမိငယ်ဒီဖြစ်ကုန်သောဘ ഹു ကိညာသွားတော်ရန်သူတို့ကိုဒီနာဒီအောင်နိုင်ပါကုန်ပြီရောအကျဉ်သူဒီသတ္တဟာနေယုံကြည်သည်ဖြစ်၍အပ္ပပိမိငယ်တော်လူဝတ္ထုကို နီးငဲသောလူဝတ္ထုကိုတော်လဲတဲ့စေတရာတိအကယ်၍ပြည့်လူညာဒီနေဝတို့နီးငဲသောလူဝတ္ထုမြတ်ကိုရင်ပြည့်လူချင်းကြောင့်သာလျင်တော်သူသူတိသူပိပရဒဓမ္မလောဘဝ၌သူကိချမ်းသာခြင်းဖြစ်ပြီးဟောဒီဖြစ်ပါ၏မိမိတရားတရားရင်းငံထားပြီးတော့ကံကံ၏ကျိုးကိုယုံကြည်မှုတရားတရားနဲ့မိမိသူတဲ့အလူလေးဟာအများကြီးမဟုတ်ဘူး အနည်းငယ်လေးလူရပေမဲ့လူလေးပဲဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့ကျိုးပေးမှလားချမ်းသာတဲ့ကျိုးပေးမှလားဒီချမ်းသာတဲ့ကျိုးပဲပေးမှာပဲဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဟိုတုန်းကမကြမ်းမကြာပဲသတင်းတွေသတင်းတွေဒီမှာဟောဟောပေးပါစစ်တိုက်တာနဲ့တူတယ်ဆိုတာလေဒီဌာနကောင်းမှုပြုတာစစ်တိုက်တာနဲ့တူတယ်ဘာနဲ့တိုက်ရရတာလဲဆိုရင်ဘုန်းကြီးတို့မစ်စီတာနဲ့တိုက်ဘာနဲ့တိုက်ရရတာလဲသဒ္ဓါနဲ့မစ်စီတာနဲ့တိုက်ရတာ ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဧကသအတိကပုံနာဆိုတာရှိတယ်။အဲဒီပုံနာရဲ့ဇနီးမောင်ကသိချင်ရဲ့သူတို့မှာခြုံတယ်လေးတစ်ထည်လေးရှိတယ်။ဘာတစ်ထည်လေးရှိတာလဲ။ခြုံတယ်လေးတစ်ထည်ပဲရှိတယ်ဘုန်းကြီးတို့အိန္ဒိယမှာယုသမဒေတာအဲဒီအချိန်တုန်းကအလုံးသောပုဂ္ဂိုလ်တွေဟာပေါ်ခြုံတယ်လေးတွေနဲ့သွားကြ။ဘုန်းကြီးတို့အခုခေတ်မှာလည်းအဲဒီမှာရှိပါတယ်။အိန္ဒိယမှာဗုဒ္ဓဂယာကိုသွားရင်တွေ့ပါလိမ့်မယ်။ အဲဒီမှာအဲဒီကခံတဲ့ပုဂ္ဂိုလ်ကြီးဟာလည်းခံအပေါ်ချုံတယ်ကြီးကြီးချုံချုံကြီးသွားအဲတော့သူတို့နှစ်ယောက်ပေါင်းမှချုံတယ်လေးတစ်စီရှိတော့နေ့ကမှဆိုရင်ပုံလေးမှကြီးကသွားညကမှဆိုရင်ပုံသားကြီးကသွားနှစ်ယောက်အတူတူထွက်လို့မရဘူးချုံတယ်ကတစ်ထည်လေးရှိအဲဒါလေးမြတ်စွာဘုရားရှင်ရဲ့တရားပွဲကြီးကျင့်ပတ်နေတဲ့ခါကလကြတော့အဲဒီမှာနေ့အချိန်မှာဘုံလေးမှကြီးကသွားပြီးမြတ်စွာဘုရားရှင်တရားနာညအချိန်ကြတော့ ဧကတရကဘုံသားကြီးကသွားပြီးတော့တရားနာအဲဒီလိုနာကြတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားတော်တွေနာကြားရင်းနဲ့သရတရားတွေဖြစ်တာလူကျင်တန်းကျင်နဲ့စိတ်ကြီးဖြစ်တယ်သူတို့တနည်းမောင်တာမှာလည်းသူတရားဆိုတာဘာမှမရှိဘူးအပေါ်ဆိုလို့ဒီချုံတယ်ကြီးအခုပဲရှိတယ်အဲဒီချုံတယ်ကလည်းပဲနှစ်ယောက်ပေါင်းမှတစ်ထည်ပဲရှိတယ်အဲတော့ဒီမင်းတွေကလူကြတန်းကြတယ်လို့အခြားခြားပုဂ္ဂိုလ်တွေလူကြတန်းကြတယ်လို့သူတို့လူကျင်တန်းကျင်နဲ့စိတ်ကြီးဖြစ်တယ် ဒါပေမဲ့သူတရားကမရှိဒီတဲ့ချုံတယ်ဤတကယ်ပဲလူမယ်လို့စိတ်ကူးလိုက်ပြန်နောက်ကမေတ္တာကဘယ်လိုလူလို့ဖြစ်မလဲဒီတကယ်လေးရှိတာဒုနိတာကြတော့အခါလေးဇနီးဖြစ်တဲ့ပုံလေးမှရည်တော့မိမိအင်းဆွတ်တရားမရှိဘူးမင်းလူလို့ပဲဖြစ်မလဲနောက်ကမေတ္တာကတားတာရမေတ္တာကတားတာလို့ဒီခါလေးတပည့်ကိုဆွဲချမလို့ကြံလိုက်ပြန်အဲ့ဒီမှာတွန့်သွားပြန် နောက်မြတ်စွာဘုရားတရားဤစက်တိနာကြရင်လူကျင်တဲ့ဆန္ဒတွေဖြစ်ပေါ်လာကြဒီတစ်ပည့်ကြီးချုံတယ်ပကြီးကိုလူမယ်လို့တခါသိကူးလိုက်ကြနောက်ကမေတ္တာကဆွဲထားလိုက်ကြမလူရဘူးလူမယ်လို့သိကူးလိုက်နောက်ကမေတ္တာကမင်းလူလို့ပဲဖြစ်မလဲနှစ်ယောက်ပေါင်းမှဒီတကယ်ရဲ့ရှိတာဒါလူလိုက်လို့ရှိရင်မင်းတို့အိမ်ထဲကအင်ဂျင်တော့မထွက်ရဲတော့ထွက်เสียမှရှိပဲဖြစ်သွားလိမ့်မယ်အဲ့ဒီလိုနဲ့ပေါ့သူကလူမယ်လို့သိကူးတာလည်းမိမိရဲ့ဘဝမှာရှိသမ်းမှာဒါရှေးစိတ်ကမလူပဲလို့ဒီဝိတ္တရာ အဝတ်အထည်ခြုံတယ်လေးတွေကစပြီးတို့မှရှားပါနေတာရှိတာစိတ်ကဒါနာကောင်းမှုတွေမပြုခဲ့လို့ဒီလောက်ဆင်းရဲနေဒီဘဝမှာဒီမြတ်စွာဘုရားနဲ့တွေ့လို့မှမလူတန်းကရင်နောင်ဘဝတော့တခါလေဒီတဲ့ဒီတဲ့သာကိုမြင့်တော်မှာပဲအဲတော့ငါတူမယ်စိတ်ကူးလိုက်ပြန်သောသောကမြစ်စီတာကဆွဲထားလိုက်ပြန်တယ်အဲဒီလိုနဲ့တခါလေတရားဟောတာနည်းမနဲ့မိုးနေတော့အဲဒီအချိန်မှာဟိုကသတိနေဒီကောသလမြင်းကြီးကလည်းပဲလက်သွန်းနဲ့ပြန်မှာသဘုံသတ္တန်လေးကို ထိုက်ကြကောင်းကြလို့နှိမ်နှင်းပြီးတော့အောင်ပွဲရပြန်လာဒီပသင်လေးခေါဒနာမင်းကြီးကလက်တော်ဘုရားပေါ်မှာကြီးညိုတယ်ဆိုတာဘုန်းကြီးထက်ထက်တက်တာပြောခဲ့တယ်ဒါတော့သူ့ရဲ့နန်းတော်ကိုအရင်မသွားဘဲနဲ့လက်တော်ဘုရားကြောင်းတော်ကမြတ်စွာဘုရားကိုကြော့ပြီးမှရှောက်ထားပြီးမှသူနန်းတော်ပြန်မယ်ဆိုပြီးစောင့်နေတာတရားပွဲကြီးပြီးအဲလိုတရားပွဲကြီးပြီးသူဟာအောင်မြင်မှုရလာတဲ့ပုဂ္ဂိုလ်အောင်ပွဲရလာတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားကိုရှောက်ထားပြီးတော့မှပြန်မယ်ဆိုပြီးတော့စောင့်နေတဲ့အချိန်တရားပွဲအပြင်ဘက်က အဲဒီမှာနောက်ဆုံးတရားပွဲသိငန်ကြီးဒီကဧကတရကဘုံကြီးကလည်းပုံသားကြီးကလည်းငါမရှိလို့မတူမတူလို့မရှိကဲဘာပဲဖြစ်ဖြစ်ချုံတရားမရှိလို့ဘယ်လိုပဲနေရနေရငါထူတော့မယ်ဆိုပြီးတော့အဲဒီမှာသရဏနဲ့မြစ်သေးတာတိုက်ပွဲမှာသရဏတရားကအနိုင်ရပြီးတော့အဲဒီမှာရှင်ထားတဲ့ရှင်တပည့်ကြီးကိုတစ်ခါနဲ့ဆွဲဖြုတ်ပြီးခောက်ပြီးတော့မြတ်စွာဘုရားခြေရင်းသွားပြီးတော့ကပ်ပြီးဆက်ကတူတန်းလိုက် အဲ့ဒီမှာလူတန်းပြီးတဲ့အခါကဏ္ဍကြတော့မှအဲ့ဒီမှာဇိတံမီအောင်မီအောင်မီဆိုပြီးဟောတာအဲ့တော့ဇိတံမီအောင်မီဆိုပြီးခေါ်လိုက်တဲ့အခါကြတော့မှအဲ့ဒီမှာသူ့ရဲ့ဟောဟင်းလိုက်တဲ့အတန်ကြီးဟာလည်းပဲတစ်ခါတုံ့ပြီးသွားပါဗျာအဲ့ဒီမှာအပြင်မှာရှိစောင့်နေတဲ့ဗတိလိကောလနာမင်းကြီးကဒါဘာသူလဲငါဒီနေသွန်နေသားမှာရှိတဲ့သဘုံသကံလေးကိုတိုက်ခိုက်ပြီးတော့ငါအောင်ပွဲရငါအပြင်သူကအောင်လာတယ် အဲဒီမှာစုံစမ်းတဲ့အခါကျတော့ဟောမှာဘုရားရှိဧကတရကပုံနာကြီးဒီလိုဆိုပါခေါ်တာမှာခေါ်တော့သင်ပုံနာသင်ကဘာကိုအောင်တာလဲအာကျွန်ုပ်ကဒီလိုပဲမြစ်စီရနဲ့ဗရန်တရားနဲ့တိုက်ပွဲဖြစ်နေတာကျွန်တော်တညာတော့ဘုန်းကြီးတို့ယောဂီများလည်းတရားပွဲတစ်ချိန်လုံးတိုက်ပွဲဖြစ်ရင်ဖြစ်နေအောင်ဗရန်တရားနဲ့မြစ်စီရနဲ့ဒီကနေ့တိုက်ပွဲကြီးဖြစ်နေတာလူမယ်မလူနဲ့လူမယ်မလူနဲ့အဲဒီလိုတိုက်ပွဲကြီးဖြစ်နေတာအခုဒီကျွန်တော်မျိုးဟာဗရန်တရားကအနိုင်ရပြီးတော့ အောင်မြင်သွားပြီတဲ့ကျွန်တော်အောင်မြင်သွားပြီကျွန်တော်သူကျင်တဲ့အတူအောင်သွားပြီဒါကြောင့်မို့ကျွန်တော်အောင်ပြီဆိုတာကိုပေါ်ရတဲ့ပေါ်တဲ့အကြောင်းအဲဒီမှာတော့ဘုရားရှင်ရဲ့အခါကာလကျတော့သင်္ညာအဲ့ဒါကိုကောင်းတာကျွန်ုပ်ကလည်းခုနေသွန်နေကြကသဘုတ်တကန်းလေးကိုတက်ခဲ့ပြီးတော့အောင်မြင်လာခဲ့တယ်အဲတော့သင်ရဲ့အောင်မြင်တာနဲ့ကျွန်ုပ်ရဲ့အောင်မြင်ခြင်းဟာဘုသူအောင်မြင်မှုကမှန်တယ်ဆိုတာသိအောင်မြတ်စွာဘုရားကျန်သွားပြီးလျှောက်သားတယ်ဆိုမြတ်စွာဘုရားကျန်လျှောက်တော့မြတ်စွာဘုရားကဒီတိုက်ပွဲမှာ မိမိကိုယ်ဘက်ကဒီမှာရန်သူကလည်းပဲတစ်ထောင်တန်းနဲ့လာတိုက်တယ်မိမိကလည်းတစ်ထောင်တန်းနဲ့ပြန်တိုက်တယ်လက်နဲ့ချင်းချင်းပြန်ပြီးတော့တိုက်ကြလို့အောင်ပွဲရပြီမယ်လို့အဲ့ဒီပုဂ္ဂိုလ်ကအောင်ပွဲရသူလို့ငါဘုရားမဟောဘူးမိမိရဲ့စိတ်ကိုအောင်နိုင်သူကိုသာအောင်ပွဲရသူလို့ငါဘုရားဟောတယ်ဘာကိုအောင်နိုင်ပုဂ္ဂိုလ်လဲအေးမိမိရဲ့သဒ္ဓါစိတ်လေးကိုအောင်မြင်သွားတဲ့အတွက်ကြောင့်အောင်ပွဲရသူလို့ငါဘုရားဟောတယ် ဒါကြောင့်ဘုန်းကြီးယောဂီများသူ့ဝတ္တမ်းဖို့ပြေးဖို့ကမ်းဖို့ဆိုတာလွယ်သလားခဲရမ်းလားခဲရမ်းတယ်စစ်တက်ရတယ်လို့ပဲတကယ်ခဲရမ်းတာဒါကြောင့်ယုံကြည်မှုတရားတရားစစ်တက်တရားတန်နဲ့အနည်းငယ်များလေးထူထမ်းမှုလေးအောင်မြင်သွားရင်လည်းဒီပုဂ္ဂိုလ်ချီးမွမ်းတတ်ကြလားမချီးမွမ်းတတ်ဘူးလားတကယ်ချီးမွမ်းတတ်တဲ့ပုဂ္ဂိုလ်စိတ်ကိုချီးမွမ်းတတ်တဲ့စိတ်ကောင်းပါလေဗျာတဲ့လက်တွေကရှောက်တယ်ရှောက်ပြီးတော့အဲဒီမှာနောက်အုပ်စုပြန်သွားတဲ့အခါကလည်းကြတော့နောက်တစ်ခါ ဘုန်းကြီးတို့သတုဋ္ဌနာအုပ်စုကဝင်လာတယ်။အဲလိုသတုဋ္ဌနာအုပ်စုကဝင်လာပြီးတော့မြတ်စွာဘုရားကရောက်တဲ့အခါကျတော့လက်ဦးကြီးမိုးရှိခိုးပြီးတော့မြတ်စွာဘုရားကအပ္ပသတ္တမေတိသံဃာဒါနိသတိရှင်မြတ်စွာဘုရားကိုလျှောက်တယ်။မြတ်စွာဘုရားမိမိရဲ့ဒီမှာဇာတ်ကောင်းမှုတွေတွေ့တယ်ဆိုတာလည်းပဲကိုယ်ပိုင်ယသိပိဋကန္တာလွယ်တာမဟုတ်တဲ့အတွက်ကြောင့်ကောင်းလာပါတယ်ဗျာ။အနည်းငယ်ညာလေးတူတာလည်းပဲကောင်းပါတယ်ဗျာချီးမွမ်းတိုက်ပါတယ်ဗျာတဲ့။ ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ဒီမှာမေတ္တာနဲ့စိုက်ပွဲဝင်ရတာဖြစ်တဲ့အတွက်ကြောင့်အနည်းငယ်များလေးတူလဲကောင်းပါလေဗျာအဲလိုတူတန်းတဲ့အခါမှာတရားတရားအချင်းခံထားပြီးတော့လှူမဲ့ဆိုရင်အင်မတန်ကိုကောင်းလာပါလေဗျာသို့တော်လည်းပဲအပိစ္ဆာဓမ္မလတ္တသာပိသာဟုဉာဏပိတပည့်တော်အထူးအပြည့်လျှောက်ထားလိုတာကတော့ဖြင့်ဓမ္မလတ္တသာပိတရားသဖြင့်ရလာတဲ့သိတဲ့ဥစ္စာ တရားသဖြင့်ရလာတဲ့သိတဲ့ဥစ္စာကိုဒါနံပြီးတူတန်းခြင်းပြီးတာပါဟုရှင်းမတတ်ပါတယ်ရသော်ဗျာတဲ့ရှင်းမတတ်တဲ့အကျိုးဖြစ်ပါတယ်အဲတော့မိမိရှားပွေလို့ရတဲ့အခါမှာဓမ္မရလာတာစင်စင်ကြယ်ကြယ်နဲ့ရှားပွေလို့ရလာတဲ့ဝတ္ထုပစ္စည်းကိုလှူတဲ့အခါမှာလည်းပဲအလှူပါပုဂ္ဂိုလ်ကရဟပြီးသောလောဘုဒ္ဒရာတရားရှိသောကရိယာပုဂ္ဂိုလ်ကိုလှူနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကပို့ပြီးတော့ ချီးမွမ်းတိုက်သလားမချီးမွမ်းတိုက်ဘူးလားလူပွဲပစ္စည်းကလည်းသင်ကျဲအလူကံပုဂ္ဂိုလ်ကရောကဲတနည်းလူကံပုဂ္ဂိုလ်ဘက်ကလည်းယဟန်ကြီးသောလောကုတ္တရာတရားရှိသောအရိယာပုဂ္ဂိုလ်ဟုတ်ကဲ့သောတာပန်ပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်မျိုးကိုသူပြီးဆိုရင်သူရပြီဆိုရင်ပို့ပြီးတော့ချီးမွမ်းတိုက်တယ်အဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးယောဓမ္မတာယောဓမ္မလတ္တသာတရာတိဉာဏ် ဥဒ္ဒနာဝိရိယတိဝိရိယတိကတ္တသမသံတုအတိတ်ကမသောအတိတ်ကမသောဝေဒရဝေဒရဏိယဝေဒရဏိယမတဒိဗ္ဗာနိဒိဗ္ဗာနိဌာနာနိကုပေတိမေဇောတိကျောခြင်းပုဂ္ဂိုလ်သည်ဘုဒ္ဓနာဝိရိယတိကတ္တထကြွလုံလဝိရိယဖြင့်ရဟသောစည်းစိမ်ဥစ္စာကို ထတ်တော်လုံးလာဝိညာဉ်ခြင်းရဟတော်စီစဉ်ဥစ္စာကိုဓမ္မတတတံရဟပြီသောလောကုတ္တရာတရားရှိတော်ရိယာပုဂ္ဂိုလ်အားဒါနံဒုဒ္ဒပေကံယိဘုဒ္ဒရာဒါနံဒုဒါနဘုဒ္ဒရာတိပေတုအပ္ပါပိမိမိရဲ့တကယ်ထတ်ချွတ်လုံးကဝရိယကိုအားဉာဏ်အားဖြင့်စိုက်ထုတ်ပြီးတော့ရင်သင်ချင်းချင်းနဲ့ရှားပွေလို့ရတာလေဝတ္ထုပစ္စည်း မတရားရတဲ့ဝတ္ထုပစ္စည်းမဟုတ်တရားတစ်ပြည့်ရှားဝေလူရလာတဲ့ဝတ္ထုပစ္စည်းဝရိယစိုက်ပြီးတော့ကြာကြွလုံးလာဝရိယပစ္စည်းဝေလူရလာတဲ့ဝတ္ထုပစ္စည်းအဲ့ဒီပစ္စည်းကိုတူတန်းတဲ့အချိန်ကာလမှာပစ္စည်းဝတ္ထုတူတန်းတဲ့အချိန်ကာလမှာဓမ္မလတ္တသာရပြီးသောလောကုတ္တရာတရားရှိတဲ့အရိယာပုဂ္ဂိုလ်အာဒါနာလူကိုတရားဒီပြလူအပ်ပါပြီ။အဲဒီလို လောကုတ္တရာတရားရှားပြီးတဲ့ပုဂ္ဂိုလ်ရိယပုဂ္ဂိုလ်ကိုလူတိုင်းရလို့ရှိရင်ဒီဓမ္မမြတ်တယ်။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဟာအတိတ်ကမသောဝေဒရဏီဝေဒရဏီဇမတဇမတဇမမင်းဤသောတောပုဂ္ဂိုလ်သည်ယမတဇမမင်းဤဝေဒရဏီကျိမ့်ပိုက်ရေကိုအတိတ်ကမလွန်မြောက်၍ဒေဗာနိနဲ့၌ဖြစ်ကုန်သောဌာန၏ ဌာနာနှင့်အရာဌာနာတို့ကိုဥပိ္ပိကရောက်ရပါပြီသူ့ဘဝပစ္စည်းကလည်းပဲစင်ကြယ်တယ်သူကပုဂ္ဂိုလ်ကလည်းစင်ကြယ်တယ်အဲလိုစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဒီပင်ရဲကဒုံရောက်ပြီးတော့နိုင်ရသုပတိကိုလာရောက်ရမှာဖြစ်ပါတယ်တဲ့ဒါကြောင့်အဲဒီလိုလူရန်ရဲ့ချိန်ခါကာလမှာမိမိတရားသဖြင့်ရှားပွေလို့ရတဲ့ဝတ္ထုပစ္စည်းကိုတရားနဲ့ပြည့်စုံနေတဲ့အတုကံပုဂ္ဂိုလ်ကိုလူတန်းရရှင်းမွန်တိုက် ချီးမွမ်းအပ်ပါတယ်မြတ်စွာဘုရားလို့ဒီနတ်ဥစုကဒီခံမြတ်စွာဘုရားကိုလျှောက်တယ်တကယ်လည်းပဲဘုန်းကြီးတို့ယောဂီများကိုရှာဖွေလို့ရတယ်ကျူးစုစားစားရှာဖွေလို့ရတဲ့ဝတ္ထုပစ္စည်းဆိုတာတကယ်ကိုအတုကံပုဂ္ဂိုလ်ကိုရွေးချယ်သူကိုရေးမကြည့်ဘူးလား။ရေးကြည့်တယ်။ဒါကြောင့်နောက်တစ်ခါစေသမနာအုပ်စုတုကနေပြီးတော့တစ်ခါမြတ်စွာဘုရားရှိဝင်လာပြီးတော့မြတ်စွာဘုရားကိုလျှောက်တယ်။ရှေ့ကပုဂ္ဂိုလ်ကြီးလျှောက်သွားလျှောက်သွားလျှောက်သွားတာ ဒါဒီအားလုံးလည်းရှင်းမလိုက်ပါလေဗျာအထူးအပြင်တပည့်တော်အထူးလျှောက်တာလို့လားအပိဓာဝိဇယဒါနာပိသာဟုဒါနံအပိဓာသိသိသောကဝိဇယအလိုဝတ္တအလိုကံပုဂ္ဂိုလ်တို့ကိုရွေးချယ်ကြည်သိ၍ဒါနံဖိတုအပ်သောဒါနံဖိတုအပ်သောဒါနာတိအလူဒါနတိသာရိသာဟုမြင်ညာလာပါသည်ဘုရားရှိမအပါတိမြတ်စွာဘုရားအဲဒီမှာဒီစေတမမြောက်ဖြစ်တဲ့နာဟုစုကတော့ ရှင်းကပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေကြောက်တတ်သွားတာတွေကိုလည်းပဲအလုံးကောင်းပါလေဗျာရှင်းမတိုက်ပါဘူးတပည့်တော်တို့သူလျှောက်တန်းလူတာကတော့ဝိသေယဒါနအလူကံပုဂ္ဂိုလ်လေးတွေရွေးချယ်ပါလူဝယ်ဝတ္ထုကိုလည်းရွေးချယ်ပါအလူကံပုဂ္ဂိုလ်အားလည်းတကယ်ကိုသီလဝန္တသီလနဲ့ပြည့်စုံတဲ့အလူကံပုဂ္ဂိုလ်မျိုးရွေးချယ်ဖို့မလိုအပ်ဘူးလားလူဝယ်ပစ္စည်းကလည်းမုံမုံမြတ်မြတ်ဖြစ်ဖို့မလိုအပ်ဘူးလား အဲဒီမှာလူကံပုဂ္ဂိုလ်လူဝဲဝတ္ထုတာရွေးချယ်လူပါလေအဲရွေးချယ်လူဆိုလို့အိမ်မှာမလုံးတော့တဲ့ပစ္စည်းတွေလူတာမျိုးတော့မလုံးနဲ့လေဒီလိုရှင်းထုတ်တာမျိုးတော့မလုံးနဲ့လေအဲတကယ်ကိုမောမောများများကိုမသုံးတော့တဲ့ပစ္စည်းဆိုတာကဆုံးကျဲတာကိုအောင်နေကြတဲ့ပုဂ္ဂိုလ်ဆုံးကျဲကိုနဲ့ဓာတ်လူမိတ်ဆွေကိုတော့ပြင်ကိုသုံးသွဲတာကိုဒီကံ ဒီကိုယ်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ကိုတော့ဖြစ်ကိုယ်အမုံမြတ်ထားတဲ့ပစ္စည်းကိုတူတန်းဓမ္မမြင်မုံမြတ်တယ်လေဒါကြောင့်မို့ဝိသေယဒါနအလှူကံပုဂ္ဂိုလ်တွေလည်းရွေးချယ်ရသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အလှူလှူဝယ်ဝတ္ထုကိုလည်းရွေးချယ်ရလှူတဲ့အခါမှာလည်းပဲပြစ္စလက်ကပြီးပြီးရောဆိုတာမျိုးကိုပေါ့ပေါ့တန်တန်မလှူအောင်သဟာတိကဆိုတာတေချာကိုတတ်တတ်ရရပြုပြင်ပြီးတော့ကိုယ်တိုင်ကိုယ်ကြ စက်ကပ်လို့တာရတချို့ကကာယတုပွဲဝတ္ထုဆိုရင်လည်းဒီတိုင်းမပါမှမပါဘူးအောက်ကလည်းအခင်းမပါအခမ်းမပါတခါဒီတိုင်းပဲရှေ့ကိုလာပြီးချပြီးလိုလိုက်တာပဲခုချပြီးပြီးပြီအဲတချို့ပုဂ္ဂိုလ်ကြတော့လည်းပဲဒီကိုယ့်ရဲ့လူဝယ်ပစ္စည်းလေးတွေကိုတခါတဲ့မုံမုံနဲ့နဲ့ပြင်ဆင်လာတတရရပြင်ဆင်ပြီးတော့မှပဲအဲ့ဒီမှာလူတန်းနဲ့စက်ကပ်အဲ့ဒါဗဟာဒိကတဏ္ဍာပြီး ။ဒါကြောင့်ဒီနာဥစုကဝိသေယဒါနာတုကေတပတ္တကြ။ရေတကိနေယဣဒာဇီဝလောကသမေဣတိတုဒိဏာနိမဗလာနိဝိဇာနိဝုဒ္ဓာနိယတာသုခိတေတိ။ဝိသေယရွေးချယ်စီစီ၍ဒါနာပေးလို့ခြင်းကိုသုကေတပတ္တကြဘုရားရှင်တို့ချီးမွမ်းတော်မူအပ်ပါ၏။ရွေးချယ်ပြီးတော့အလူကံပုဂ္ဂိုလ်ရွေးချယ်စီစစ်ပြီးတော့လူတန်းတာဘုရားရှင်တို့ချီးမွမ်းတော်မူတဲ့အလူပါပဲ။ တူတဲ့နေရာမှာဘုန်းကြီးတို့ကုသိုလ်ဖြစ်ဖို့တူတာရှိတယ်မိမိအတွက်အကျိုးရဖို့တူတာရှိတယ်ကုသိုလ်ဖြစ်ဖို့တူတယ်ဆိုရင်ကတော့ပုဂ္ဂိုလ်မရွေတူတမ်းပါပုဂ္ဂိုလ်မရွေပါတူတမ်းပါကုသိုလ်ဖြစ်ပါတကယ်ကျတော့ရဟန်းကြီးကိုရောင်မြတ်ကြီးကမိမိအိမ်မှာမွေးထားတဲ့ခွေးကလေးကြောင်လေးဟိတရိတ်ဆန်လေးကျွေးတာတောင်မှကုသိုလ်မရဘူးလားစေရနာထားပြီးကျွေးမယ်ဆိုရင်ကုသိုလ်ရပါလေအဲတော့မိမိတဲ့နေကြတဲ့ပုဂ္ဂိုလ်ကြီး ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေသေးတာကံတန်လူတာကံတန်လူပါဒါမိမိကုသိုလ်ဖြစ်ပါဒါပေမဲ့မိမိအကျိုးကိုမြှောက်ဖို့ပြီးတော့လူတန်းမယ်ဆိုရင်ကတော့အလူကပုဂ္ဂိုလ်ရွေးချယ်ဖို့မလိုအပ်ဘူးလားအဲဒီအလူကပုဂ္ဂိုလ်ဟာသီလဝန္တာသီလနဲ့ပြည့်စုံတဲ့အလူကပုဂ္ဂိုလ်တွေရွေးချယ်ပြီးတော့လူတန်းမှာတဲ့ဟောဒီလောကကြီးထဲမှာမိမိရဲ့မျက်မှောက်လောကကြီးထဲမှာအဲဒီလိုမိမိရဲ့ စင်ကြယ်တဲ့အတုကိုခံယူတတ်တဲ့အတုကပုဂ္ဂိုလ်တွေလောကမှာရှိသလားမရှိဘူးလားအဲ့ဒီပုဂ္ဂိုလ်တွေကိုရွေးချယ်ပြီးစစ်ပြီးတော့ယူပါဒီလားနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်တွေရွေးချယ်ပါစိတ်နဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်တွေရွေးချယ်ပါအဲလိုဝိပဿနာပညာမေပညာဘုပညာတွေနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်ကိုရွေးချယ်ပါဒုက္ခတိကောင်းသောလင်ရင်၌ဘုဒ္ဓနိစိုက်ပြုတ်အပ်သောကိဇာနိမျိုးစေတို့သိတဲ့ ဒီသာနိမျိုးစေတို့ဒီမဟာပလနိယတာကောင်းသောအသည့်အပွင့်နေပြည့်စုံကုန်တဲ့ကဲ့သို့ဘုန်းကြီးတို့ဒီမှာမျိုးစေအောင်မြင်တဲ့မျိုးစေဖြစ်ပြီလေလင်းကြီးရည်တည်နေတော်မြေဩဇာကောင်းဖို့မလိုအပ်ဘူးလားအဲဒီလိုရည်တည်နေတော်မြေဩဇာကောင်းတဲ့မြေပေါ်မှာအောင်မြင်တဲ့မျိုးစေကိုစိုက်ပျိုးရင်ပေါက်လာတဲ့အပင်ဟာလည်းပဲတန်တန်ဆွမ်းဆွမ်းပေါက်လာသီးလာတဲ့အသီးပွင့်ကလည်းပဲအောင်အောင်မြင်မြင်အသီးပွင့်တွေပြီးပွင့်လာ အဲ့ဒီတော့စိတ်ကျိုးရတဲ့ပုဂ္ဂိုလ်ဒီအသိပွင့်ကြီးကိုယ်တိုင်မသုံးဆွဲရဘူးလားတကယ်လို့မိမိမျိုးစေ့ကအောင်မြင်ပေမဲ့မြေကညံ့နေတဲ့မြေစီမြေတော်မြေဩဇာမရှိတဲ့မြေပေါ်စိုက်ပြိုးရင်ဒီအပင်ပေါက်နိုင်ပါမလားရှင်နဲ့မြေနဲ့ကံရသိလို့ပေါက်လာရင်မိုးနဲ့ရင်နဲ့ကံရသိလို့ပေါက်လာရင်လည်းပဲမြေကမြေစီမြေတော်မြေဩဇာမရှိတဲ့အတွက်ကြောင့်မို့ပေါက်လာတဲ့အပင်ဟာလည်းပဲအပိန်အလီရွဲပေါက် ဇန္နသောသောစိတ်အဲ့ဒီအပိန်လေးအပင်ကပြီးပွင့်လာတဲ့အပြီးပွင့်ကလည်းအဖြုံးအပြင်းနဲ့သုံးဆွဲလို့ရပါမလားအေးမိမိစိုက်ကြိုးရတဲ့ပုဂ္ဂိုလ်ပင်မရုံနဲ့ရှိဒီလိုပါပဲဘုန်းကြီးတို့သာမဏေမှာလည်းပဲတကယ်မိမိဓမိယလက်စင်စင်ကြယ်ကြယ်နဲ့ရှာဖွေလို့ရတာတဲ့ဝိတုပစ္စည်းအဲဒီဝိတုပစ္စည်းကိုပြေတော့မယ်ကမ်းတော့မယ်လူတော့မယ်ကမ်းတော့မယ်ဆိုရင်မိမိအကျိုးကိုမျှော်ဖို့ပြီးတော့ လှူမယ်ဆိုရင်တော့အလူကံပုဂ္ဂိုလ်ကိုရွေးချယ်စီစစ်ဖို့မလိုဘူးလားကုသိုလ်ဖြစ်ရုံတက်တဲ့ဆိုရင်ရွေးချယ်ဖို့လိုသေးရဲ့လားမလိုပါဘူးကုသိုလ်ဖြစ်ရုံတက်တဲ့ဆိုရင်ရွေးချယ်ဖို့မလိုပါဘူးကိုအကျိုးကိုညှို့ဘူးတယ်ဆိုရင်ကတော့ဖြင့်ဟောသီလနဲ့ပြည့်စုံတဲ့အလူကံပုဂ္ဂိုလ်အဲလိုပုဂ္ဂိုလ်မျိုးကိုရွေးချယ်ပါတဲ့အခုမျိုးတင်ညာစိုက်ကျိုးတဲ့အခါမှာအသေးအပွင့်တွေကိုရလိုတဲ့အကျိုးကိုခံစားလိုတဲ့ဆိုရင်ကတော့ဖြင့်မြေစီမြေတော်မြေဩဇာအပြည့်ဝရှိတဲ့မြေပေါ်မှာစိုက်ကျိုးပါ အဲလိုစိတ်ကျိုးလို့ရှိရင်အောင်မြင်တဲ့ပင်ပေါက်ပြီးတော့အောင်မြင်တဲ့အပြီးပွင့်နေပြီးပွင့်နေတယ်စိတ်ကျိုးကရုပ်လပ်ပါလိမ့်ဒါကြောင့်ဣဒာဇီဝလောကိဣတတလောက၌ဝါပြစ္စုပန်လောက၌ရေတတိနေယအခြင်းအလိုမြတ်ကိုခံယူတိုက်ကုန်သောပုဂ္ဂိုလ်တို့သည်တန်တိရှိကြပါပေကုန်၏ဟောဒီလောကကြီးထဲမှာမိမိရဲ့အတူတန်းနဲ့အတူကိုခံယူတိုက်တဲ့အလူကံပုဂ္ဂိုလ်များတွေရှိသလားမရှိဘူးလားဒီနာနဲ့ပြည်စုံတဲ့အလူကံပုဂ္ဂိုလ်ကြီးများကြီး သမာဓိပညာနဲ့ပြည့်စုံတဲ့ဒုက္ခပုဂ္ဂိုလ်တွေအများကြီးပဲအဲဒီဒီတရားတွေကိုပြည့်စုံပြီးတော့အရိယာဖြစ်နေတဲ့ပုဂ္ဂိုလ်တွေအများကြီးပဲသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တရားကအနာဂတ်ဉာဏ်နာဖြစ်နေတဲ့ပုဂ္ဂိုလ်တွေရောမရှိနိုင်ဘူးလားမြတ်စွာဘုရားကငါဤသာသနာမှာငါညွှန်ကြားတဲ့အတိုင်းမှာရိုးရိုးသေးသေးလိုက်နာပြီးကျင့်သုံးပွားများအားထုတ်မယ်ဆိုရင်တဲ့သာသနာ9000မကဘူး9000ဖြစ်ဖြစ်စီယဟန္တာစိတ်သုံးမလားမစိတ်သုံးဘူးလား လုံးဝမသိသုံးဘူးတဲ့ငါဘုရားသာငါဘုရားရဲ့သာသနာမှာငါဘုရားဟောကြားတဲ့အတိုင်းပဲနိုင်လာပြီးတော့ရင်သုံးအားထုတ်နိုင်နေလို့ရှိရင်ဉာဏ်သာဆိုတာမသိသုံးဘူးတဲ့ဒါကြောင့်မိမိတို့ရဲ့အလူကိုခံယူလိုက်တဲ့အလူကပုဂ္ဂိုလ်များဒီလောကမှာရှိတယ်တဲ့ကြည်တဲ့ဒီနေရာအကျဉ်သူမြတ်ကိုယ်တို့ခံယူတတ်ကုန်သောပုဂ္ဂိုလ်တို့ဒီတန်တိရှိကုန်၏တန်တိရှိကြပါပေကုန်၏အလူကပုဂ္ဂိုလ်မြင့်မြတ်တဲ့အလူတွေမိမိရဲ့ ဓမ္မရလနဲ့စင်စင်ကြဲကြဲနဲ့လူတိုင်းနဲ့လူကိုခံယူလိုက်တဲ့လူကပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီလူအဲ့ဒီပုဂ္ဂိုလ်တွေကိုဒိဏာနဲ့ပြေလို့အကုန်သောအလူတို့သည်မဟာပလာနဲ့များသောအကျိုးရှိကြတယ်။မိမိအကျိုးပေးတတ်တယ်လေဆိုရင်တော့အဲ့ဒီလိုအလူကပုဂ္ဂိုလ်ရွေးချယ်ပါလူဝယ်ပစ္စည်းကိုလည်းမိမိကမွန်မွန်မြတ်မြတ်အနေအားဖြင့်လူတန်းမှာသက်သက်ရရပြင်ဆင်ပြီးလူတန်းမှာအဲ့ဒီလိုအလူကံပုဂ္ဂိုလ်လူဝယ်ဝတ္ထုအဲ့ဒီလိုရွေးချယ်စီစစ်ပြီးတော့ သူတန်းပါဆိုတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဒီနတ်အုပ်စုတို့ကနေပြီးတော့မြတ်စွာဘုရားကိုရှောက်အဲ့လိုရှောက်တာပြီးတော့ဒီနတ်အုပ်စုပြန်သွားတဲ့အခါကလည်းနောက်တစ်ခါအဲ့ဒီမှာသတ္တမမြောက်ဖြစ်တဲ့နတ်အုပ်စုကဝင်လာဝင်လာပြီးတော့မြတ်စွာဘုရားကိုရှောက်တယ်အဲ့ဒီမှာရှေ့ဘက်ကရှောက်သွားတဲ့အုပ်စုတွေရှောက်သွားသမျှဒီကူလေးပဲအားလုံးကသူကသာဓုခေါ်ပါလေအားလုံးချီးမွမ်းတိုက်တာကြီးတယ်ပါပဲဒါပေမဲ့လို့တတိတော်အထူးလျှောက်တာလူတာကတော့အပိစ္ဆာ

မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမူရင်မေးလျော့တည်တတ်တဲ့ရည်သေးသာတောက်စားခြင်းစသည်ဖြင့်အဲဒီလိုသီလတွေခံယူထောက်တည်တာလည်းပဲအမတန်မှကောင်းပါလေဗျာယောပါဏဘူတန်ဤအာယတဆရသတိဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုအဲဒီမှာနာအောင်စုကနေပြီးတော့လျှောက်တာဒါနကောင်းမှုတွေပြုတာလည်းကောင်းတယ်အဲလိုဒါနကောင်းမှုတွေပြုတယ်လို့သီလတောက်တည်ဆောင်သိနေတာလည်းပဲအမတန်ကောင်းမွန်တဲ့အကြောင်းကိုဒီမှာသတ္တမနာအောင်စုကနေပြီးတော့မြတ်စွာဘုရားကိုလျှောက်ပြီး အဲ့လိုလျှောက်တာပြီးတဲ့အခါကလည်းကြတော့အဲ့ဒီသတ္တမနာဟုစုပြန်သွားတဲ့အခါသတ္တမဖြစ်တဲ့နာဟုစုကမြတ်စွာဘုရားကဝင်လာအဲ့လိုမြတ်စွာဘုရားကဝင်လာပြီးတော့မြတ်စွာဘုရားကိုစောစောကအတိုင်းနဲ့လျှောက်တာပြီးတဲ့အခါကလည်းကြတော့မြတ်စွာဘုရားကိုသူပါလျှောက်ကလေးဆိုတော့သတ္တလူဘောဘဂဝါသူပါတိတံဒီတဲ့ဗန္တေကုံတော်ဘဂဝါဘဂဝါဘုံတော်နေဝန်လုံးလင်းတောက်ပါတော်မူ၏သောမြတ်စွာဘုရား ကတ္တာဘေနတ္တာတို့ဤပါဠိတံပြောသောတရားစကားသည်ပါဠိတံသူပါဠိတအင်္ဂါနှင့်ပြည့်စုံလုံလောက်ပါသနည်းများစွာဖြင့်ရှိပိုင်းကနာဥတုလာလာပြီးတော့လျှောက်ထားကြပါတယ်ဗျာအဲလိုလျှောက်ထားကြတဲ့နာဥစုတွေထဲမှာဘယ်နဲ့ဒီလျှောက်ထားတာကသူပါဠိတဝါစာကောင်းတဲ့စကားဖြစ်ပါသနည်းတဲ့အဲဒီလိုမြတ်စွာဘုရားရှင်လျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကသဗ္ဗေတံတိ အလုံးစုံကုန်သောဝေါသင်္နသားတို့ပရိယယေနပရိယေအားဖြင့်သုဘပိတသုဘပိတအင်းကလုံလောက်ကြပါလေတဲ့အကုန်လုံးဟာဒီနာအုပ်စုတွေရှောက်ထားသွားတာဒီအားလုံးပေါ့သုဘပိတဝါစာကောင်းတဲ့စကားတွေကြီးတယ်ပဲတဲ့ကောင်းတာတွေကြီးတယ်ပဲတဲ့ဒါပေမဲ့လို့အပိတ္တမမပိကုဏတာငါဗျာပြောတာကိုလည်းသင်တို့နားထောင်တာဟုတ်လေအပိတ္တသင်သစ်တော်ကမမပိ ငါတရားဤဘာသိတာဟောပြအပ်သောဟောပြအပ်သောတရားစကားကိုသူ့ဘာသိတာဟောပြအပ်သောတရားစကားကိုသူ့နာကြသင်္နသားတို့နာကြကြတဲ့ငါဘုရားသင်တို့ကိုပြောပြအောင်လေအဲတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကဘာကိုပြောပြလဲဆိုတော့တတ္တဟိဒါနဘဟုတပတ္တံဒါနသကောဓမ္မပတ္တဝသေယောဘုဗေတံပုဗ္ဗေသဤပုဗ္ဗကရေသအတံတော်နိဗ္ဗာန်မေနိဗ္ဗာန်မေဝစ္စကံမူ သပညာတိဒေဝတာအမောင်းနာတာတို့ဒါနံအလူဒါနဝါဒါနသီလကောင်းမှုကိုဘဝရာများသောချင်းရန်အဖြစ်ဒါနသီလကောင်းမှုကိုဘဝရာများသောချင်းရန်အဖြစ်အားသာယမချို့ဤကအမှန်ပင်ဘတတံချီးမွမ်းအားချီးမွမ်းတိုက်ပါ၏ဒါနကောင်းမှုပြုတာနဲ့ချီးမွမ်းတိုက်တယ်တဲ့သီလသောက်တည်ဆောင်ထိန်းတာလည်းပဲမချီးမွမ်းတိုက်ဘူးလား ခုခုရောယောဂီများသတင်းနေ့တိုင်းသတင်းနေ့တိုင်းဝါဘင်းစေကကာလလေးကိုမိမိသတင်းမပြတ်အောင်မနေ့စူးစမ်းပြီးတော့မိမိတို့စောင့်သိကြတာဆိုတော့အဲတော့သီလကောင်းမှုတွေသီလစောင့်ပြီးစောင့်သိတာလည်းပဲချီးမွမ်းတိုက်ကြလားမချီးမွမ်းတိုက်ကြလားညာချီးမွမ်းတိုက်တယ်သီလစောင့်ပြီးစောင့်သိတဲ့ပုဂ္ဂိုလ်တွေများကြီးပဲဒါကြောင့်မို့ဘုရားများသောချင်းရအပြင်အာတာယိမချို့ဧကမံပင်ပတ္တချီးမွမ်းအချီးမွမ်းတိုက်ပါပြီ သာဘောငါဗျာမိတ်ရလို့တာကတော့ဒါနဝတုဒါနတဲ့ဝါဒါနကောင်းမှုသီလကောင်းမှုတဲ့ဓမ္မပတ္တဝနိဗ္ဗာန်ဒီဟုသောတရားအစုကိုဒါနတေဒါနပတ္တဝနိဗ္ဗာန်ဒီဟုသောတရားအစုတို့နိဗ္ဗာန်ရောက်ကြောင်းအကျဉ်းကောင်းဆိုတဲ့တရားအထုကလာရင်သေရောအထုတက်ခြင်းရှိမှအမြတ်လာပါပြီ။အဲဒီဒါနသီလတဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်မြတ်ဖြစ်တဲ့ဘာဝနာဟာ ရှင်းဝမ်းအားရှင်းဝမ်းတိုက်ဆုံးပဲဒါနကောင်းမှုပြုတာလည်းကောင်းတယ်သီလစောင့်တည်စောင့်သိတာလည်းကောင်းတယ်အဲ့ဒီဒါနသီလတဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အရှင်ကောင်းအကျင့်မှန်သတိပဋ္ဌာန်မေခင်ဆိုတဲ့အရှင်းမြတ်ဘာဝနာတရားတွေပွားများအားထုတ်ခြင်းအကောင်းဆုံးလေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပုဗ္ဗေသယိပုဗ္ဗေပုဗ္ဗေသပုဗ္ဗတရိသသံတော်ဒီမှန်လာပါပြီ ဟိမန္တနာဘိပုပ္ပိသတန်တိရှိခါကသိခါကဘွန်တော်မူကြကုန်သောသတ္တမမြတ်စွာဘုရားစားကြည့်တဲ့သူတော်ကောင်းကြီးများပြီ၎င်းဘုဗ္ဗတရိသတန်တော်ထို့တည်းရှိကြတဲ့ဝိပဿနာစွာဘုရားစားကြည့်တကယ်သူတော်ကောင်းဘုရားရှင်ကိုတော်မြတ်ကြီးပေါင်းတို့ပြီ၎င်းနိဗ္ဗာန်မေဝနိဗ္ဗာန်မေဝနိဗ္ဗာန်မေဝဣဇဂမုတ္တပညာတိတပညာယ သာပညာယဝိပဿနာပညာမျက်စိအသေးသေးရှိတော်မူချကုန်သည်ဖြစ်၍အလုံးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတွေဟာဒီဝိပဿနာပညာဉာဏ်ပညာမျက်စိတွေအသေးသေးရှိကြတဲ့အတွက်ကြောင့်ဒီဝိပဿနာဉာဏ်နဲ့ဖြစ်စေနိုင်တဲ့တတိပဒံအရှင်တရားတွေမိခင်ရှင်တရားတွေဟောခဲ့ကြရဲ့။ဒါကြောင့်သာပညာသပညာတိဝိပဿနာပညာမျက်စိအသေးသေးရှိကြတော်မူကြကုန်သည်ဖြစ်၍ နိဗ္ဗာန်မိဝနိဗ္ဗာန်ရှိဟုသောဓမ္မပရပရမတ္ထတရားကိုသာလျင်ဣဇသမောကိုယ်တိုင်မျက်မှောက်ကိုယ်တိုင်မျက်မှောက်အရဟတဘုတိုင်ဆက်ရအောင်အရဟတဘုတိုင်ဆက်ရအောင်မျက်မှောက်ပြုတော်မူကြလေကုန်၏အဲတော့ဘုရားရှင်ကိုယ်တော်မြတ်ကြီးတွေဒီအရဟတမေအရဟတဘုချမ်းသာတွေကိုရရှိတည်ဖြစ်အောင်မျက်မှောက်ပြုတည်ဖြစ်အောင်ကိုယ်တိုင်နဲ့ကျင့်ပွားပြီးအလုံးတရားဓမ္မများအလုံးသောပြိဿတွေကိုလည်း ဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အရှင်ကောင်းအရှင်မှဖြစ်တဲ့ပရမတ္တတရားတွေကိုမြတ်စွာဘုရားကဟောကြားတော်မူခဲ့တယ်တဲ့။ဟိုရှင်းရှင်းကပွင့်တော်မူကြတဲ့ဝိပဿနာသောများသရှိတဲ့တရားရှင်လေးလည်းပဲဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ဒီတတိပဒမေခင်ဆိုတဲ့အရှင်တရားတွေဟောတော်မူခဲ့တယ်။နောက်ဒီနောက်မှာလည်းပဲကတ္တဗမြတ်စွာဘုရားအစရှိတဲ့နောင်တော့နောင်တော်ဖြစ်တဲ့ဘုရားရှင်များလည်းပဲဒီတတိပဒဆိုတဲ့မေခင်အရှင်မြတ်တရားတွေကိုဒီတရားတွေကိုဟောကြားတော်မူခဲ့တယ်။ဒါကြောင့် အားလုံးဒါနကောင်းမှုပြုတာလည်းကောင်းတယ်သီလနဲ့စောင့်တည်စောင့်တင်စောင့်တင်းတာလည်းကောင်းတယ်အဲတော့အားလုံးထဲမှာတော့ဖြင့်ဟောဒီဘာဝနာဆိုတဲ့တတိပဋ္ဌာန်ဆိုတဲ့မိခင်အစ်မြတ်ဘာဝနာတရားတွေပွားများအားထုတ်တာကတော့ဖြင့်အကောင်းဆုံးပဲလို့မြတ်စွာဘုရားရှင်ဘုရားမြတ်ကြီးကအဲဒီလျှောက်ပြီးတော့ဒီခါလေးလျှောက်တန်းကြတဲ့နတ်တွေကိုမြတ်စွာဘုရားမကြားပေးတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲဒါနကောင်းမှုတွေမိမိစွမ်းနိုင်သမျှလူကြတန်ကြပိကြကံကြဆွကြကြတာတွေရော ကောင်းမလားမကောင်းဘူးလားအဲတော့ကိုယ်ပိုင်ပစ္စည်းတွေသိက္ခာတူတမ်းမှုဆိုတာလွယ်သလားခဲရလားအဲဒီလိုခဲရင်းတာတွေကိုမိမိကကိုယ်ပိုင်ပစ္စည်းတွေကိုတခါနဲ့အနှမြောင်းမပဲ့ဟေးရော်ရော်ပြီးတဲ့ကမ်းနဲ့သူ့တဲ့တန်းနဲ့ဆိုတာချီးမွမ်းတိုက်သလားမချီးမွမ်းတိုက်ဘူးလားချီးမွမ်းတိုက်တာပဲတကယ်ကိုချီးမွမ်းတိုက်တယ်နောက်ပြီးတော့ဘုန်းကြီးတို့ယောဂီများဒါရင်လားဆိုတော့သီလတွေစောင့်ကြည့်ဆောင်နေတယ်သီလစောင့်ကြည့်ဆောင်နေတယ်ဆိုတာလည်းမိမိတို့ ဒီကာယကံနဲ့ဝတိကံကိုစောင့်သိတာ။ဘာနဲ့ဘာကိုစောင့်သိတာလဲ။ဒီကာယကံနဲ့ဝတိကံနေဒါတွေကိုဘုန်းကြီးတို့စောင့်သိကြတာကာယကံအဖြစ်ပြီးကင်းအောင်ဝတိကံအဖြစ်ပြီးကင်းအောင်အဲ့ဒါကိုတောက်ပြီးစောင့်သိတာဒါလည်းပဲဘုန်းကြီးတို့ယောဂီများလွယ်သလားခဲရသလားညာ။ခဲရတာပဲဘုန်းကြီးတို့အခုတပတ်တည့်ရက်ကလေးကိုတရင်တိလာလေးမသိအောင်တောက်ပြီးစောင့်သိရတာကိုပဲသိရင်ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများတရင်တိလာကိုမိမိတို့ပြင်းပြင်းကျယ်ကျယ်နဲ့ သီလပြည့်စုံသီလကုသိုလ်လေးကိုပြည့်ပြည့်စုံစုံရခြင်းနေဆိုရင်ကတော့မျိုးတို့အိမ်ပြန်ရောက်တဲ့အခါမှာမိမိနေရာထိုင်ခြင်းကသာပြီးတော့တင့်တော်တယ်လို့မြင်ရတဲ့ကောင်းမေမွန်မေဆိုတဲ့အခင်အယုံနေတာတွေကိုရှောင်လိုက်ရတယ်။ရှောင်ပြီးတင့်တဲ့လျောက်ပတ်တဲ့နေရာလေးနေတဲ့နေရာလေးမှာခင်းပြီးတော့တင့်တဲ့လျောက်ပတ်တဲ့ရှားလေးခင်းတင့်တဲ့လျောက်ပတ်တဲ့ရေခင်ပါပါလေးခင်းပြီးတော့အဲ့ဒီနေရာကိုတညဒီလိုသီလစောင့်တည်ဆောင်ပေးထားတဲ့အတွက်မြင်တဲ့နေရာကိုရှောင်ပြီးတော့ မုံမြတ်တာတွေကိုရှောင်ကျင်ပြီးတော့မိမိတို့ကျင့်သုံးရတာနောက်ပြီးတော့အခုခေတ်မှာဆိုတာလည်းပဲကိုယ့်ရဲ့အိမ်ထဲမှာအားလုံးဟာမိမိကြည့်လိုတာတွေကိုအာယုံနဲ့ခံစားလို့ရတယ်ဒါတွေကိုလည်းပဲမိမိဒီနေ့သီလဆောင်ထိန်ထားတဲ့အတွက်ရှောင်ကျင်ဖို့ရမလိုအပ်ဘူးလားနော်ဒီအဲ့ဒါတွေကိုအားလုံးရှောင်ကျင်ရတယ်ဆိုတော့သီလဆောင်ရတာလည်းလွယ်ရလားကဲဒီတော့သီလကိုသင်ကျင်အောင်ဆောင်သိနိုင်တဲ့ပုဂ္ဂိုလ်တွေကလည်းချီးမွမ်းတိုက်သလားမချီးမွမ်းတိုက်ဘူးလားချီးမွမ်းတိုက်တယ် ဒါကြောင့်မို့အဲ့ဒီမှာဘာဝနာတရားတွေအားထုတ်ဖို့ဆိုတော့ရက်ဒီနာတွေပြေးပြီးတော့အချိန်ပြေးပြီးတော့အာမထုတ်ရဘူးလား။ဒါအဲ့ဒီတော့ဒီဘာဝနာတရားအားထုတ်နိုင်တဲ့ပုဂ္ဂိုလ်ကပို့ပြီးတော့မချီးမွမ်းတတ်ဘူးလား။ဒီဘာဝနာတရားတွေကြွားများအားထုတ်နိုင်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိမု ക്തി ဒုက္ခဆိုရယ်လွတ်မြောက်မှုချမ်းသာကိုရတယ်။ဘာချမ်းသာကိုရနိုင်လဲ။ဘာမှလွတ်မြောက်နိုင်တာလဲဆိုရင်ဆင်းရဲမှလွတ်မြောက်မယ်။ဘာကလွတ်မြောက်နိုင်လဲ။ ဒီဆင်းရဲမှလွတ်မြောက်နိုင်တယ်ကိလေသာဝကာမဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေကလွတ်မြောက်နိုင်တယ်ခုမင်းတို့ရှင်းပြအားထုတ်နေတဲ့တရားတွေဟာဘာဆင်းရဲကလွတ်မြောက်နိုင်တဲ့တရားလဲဒီအဲ့ဒီဝဆင်းရဲတွေကလွတ်မြောက်နိုင်တဲ့တရားတွေအားထုတ်နိုင်ဖို့ဆိုတာလွယ်ရလားဒီမလွယ်လို့လည်းအခုတရက်နှစ်ရက်ဆိုရင်ပြန်သွားတော့အကြောင်းပြပြန်ထွက်သွားတယ်၄၅ရက်ဆိုရင်လည်းဟိုမှာ၁၀ရက်လောက်ရည်ရွယ်ထားတဲ့ပုဂ္ဂိုလ်ကလည်း၁၀ရက်မရှိဘူးပြန်သွားတယ် တချို့ကအောင်မဲတတိတော်ကတလန်းတလန်းတဝါတွင်းတော့အာထုခြင်းအာထုပါမရှိဘူးသုံးလေးရက်ဆိုရှိဘူးရှားမတွေ့ပြန်ကြည့်တွေ့လို့လားခင်ရလို့ဘာဝနာတရားတွေအာထုရတယ်ဆိုတာလွယ်လွယ်မဟုတ်ဘူးတချို့ပုဂ္ဂိုလ်ကမလေးပြင်းတဲ့ရိတ်ကသွားတယ်လို့ပြောတာအဲ့ဒီပုဂ္ဂိုလ်တွေလာနေကြွားဒီမှာတရားလေးပါလေလာပြီးအာထုပေးမှလည်းကပြုပါလေအဲ့တော့ပြင်းလို့ဒီရိတ်ကကိုလာလို့မရဘူးတကယ်ကိုအလုပ်လုပ်ရတဲ့ခန္ဓာဖြစ်ပါ တကယ်အလုပ်လုပ်ရှင်တဲ့ပုဂ္ဂိုလ်တွေကလည်းဒီမှာလာပြီးတော့အလုပ်လုပ်နေကြတာယောဂီပေါင်းများစွာဒီမှာအထုတ်နေကြတယ်ဒါတကယ်အလုပ်လုပ်ရှင်တို့လာတဲ့ပုဂ္ဂိုလ်တွေရွေးချယ်ပြီးတော့ကိုယ့်အကူလာအဲ့လိုလာပြီးအားထုတ်ကြအဲ့တော့ဒီအားထုတ်ဖို့ရအမှန်တန်ခက်ခဲတော့ဘာဝနာတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်တွေကလည်းချီးမွားတတ်လားမချီးမွားတတ်ဘူးလားဗျာဒီတကယ်ချီးမွားတတ်တဲ့ပုဂ္ဂိုလ်ကြီးဒါကြောင့်မို့လောကကြီးထဲမှာအကောင်းဆုံးဆိုတဲ့တရားတွေကဘာတွေလဲဆိုဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေဟာ ကောင်းတဲ့တရားလားမကောင်းတဲ့တရားလားချီးမွမ်းတိုက်တဲ့တရားလားမချီးမွမ်းတဲ့တရားလားမိမိတို့ဘဝမှာဒီဗုဒ္ဓသာသနာတော်ကြီးနဲ့မြတ်စွာဘုရားသာသနာတော်ကြီးနဲ့ကြုံနေတဲ့အခါလူဘဝကိုရနေတဲ့အခါမျိုးမှာဒီဒါနသီလဘာဝနာသုံးပါးလုံးပြည့်စုံအောင်အတုကိုလိုအပ်သလားမလိုအပ်ဘူးလားပြည့်စုံလိုက်ပါဒါလေးဆိုပြီးရင်တရားသိရအောင်ဒါနမပံဖြစ်လျာ ဥစ္စာပစ္စည်းမွေဒါနမပါဖြစ်လေရာဥစ္စာပစ္စည်းမွေဒါန ဇာယကျွယ်ဝချမ်းသာမြေဒါနပါမဥစ္စာယကျွယ်ဝချမ်းသာမြေ ဒီဘဝမှာမိမိတို့ပစ္စည်းဥစ္စာတွေလူကျင်တန်းကျင်နေမယ်သူစရာတန်းစရာမရှိတော့ဘူးဥစ္စာပစ္စည်းမွဲတယ်ဆိုတာအတိတ်ကဒါနကောင်းမှုပါလို့လားမပါဘူးဒီဘဝမှာလူနိုင်တန်းနိုင်သုံးနိုင်ထုံနိုင်စားနိုင်တောက်နိုင်ဒီဘဝမှာအကုန်လုံးဆောင်ရွက်နိုင်နေဆိုတာဒီဘဝချမ်းသာတယ်ဆိုတာအတိတ်ကဒါနကောင်းမှုပါလို့လားမပါဘူးဒါကြောင့်ဒီဘဝမှာချမ်းသာအေးဒီဘဝမှာမိမိကဒီပစ္စည်းဥစ္စာတွေချမ်းသာကြွယ်ဝလို့ဘာသာအယုကာမဂုဏ်နဲ့ပဲ ပျော်မွေ့ပြီးတော့ဒီဒါနကောင်းမှုပြုဖို့မေ့နေရင်တော့နောက်ဖြစ်လာမယ့်အနာဂတ်ဘဝမှာပစ္စည်းဥစ္စာချမ်းသာမှလားမွဲမှာကျေဆိုလိုက်ပါဦးသီလမပန်းဖြစ်လေရာယောဂအနာသွဲသီလမပန်းဖြစ်လေရာယောဂအနာသွဲ လပါမသီမကသီညသရှိမြေသီလပါမသီမကသီညသရှိမြေ ဒီသိဘဝကဒီနာရီအသင်ကျင်ခဲ့တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာနာယောဂါကြီးများလိုက်တာတချို့ပုဂ္ဂိုလ်ဟာသိရငငယ်လေးရှိသေးတဲ့နာယောဂါကြီးများဒါရှိတဲ့ကဒီနာသင်ကျင်လို့လားမသင်ကျင်လို့လားဒီနာသင်ကျင်တဲ့ပုဂ္ဂိုလ်တွေကြတော့ဟောဒီဘဝမှာသိရှိလိုက်တာသက်တရားရောတိအောင်ကျမ်းကျမ်းမာမာကြီးနဲ့ရှင်နေသွားတော့နာနာဆန်းဆန်းတောက်တောက်လည်းရှိတာဒါဒီနာရီပါခဲ့လို့ဒီနာရီသင်ကျင်ခဲ့လို့ဒါကြောင့်မို့ဟောဒီနာကောင်းလိုက်တာဒီဘဝမှာနာယောဂါကင်းပြီးသိရှိတယ် ဒါကြောင့်အသက်ရှင်အနာရောဂါကင်းပြီးအသက်ရှင်ခြင်းလေဆိုရင်မိမိတို့ဆောင်ထိန်ထားတဲ့သီလစင်ကြယ်ဖို့မလိုအပ်ဘူးလားညာဆိုလိုက်ဘာဝနာမပါသံဃာရှိချဝတ်ခြင်းရဲ့ဘာဝနာမပါသံဃာရှိချဝတ်ခြင်းရဲ့ နာပါမဝဒ္ဒုကမုတ်ချกินလို့မြေဘာဝနာပါမဝဒ္ဒုကမုတ်ချกินလို့မြေ တရားမပွားများလို့ကတော့သံတရာကြီးကိုဘလောက်ရှည်ရှည်ကြီးနေရမယ်ဆိုတာမသိဘူးသံတရာထဲမှာကျင်လည်ရမှလူဖြစ်လိုက်နာဖြစ်လိုက်ကိုဖြစ်လိုက်ဝတ်ဖြစ်လိုက်ဖြစ်လိုက်တကယ်လို့ဘာဝနာတရားတွေပွားများအားထုတ်လို့မိမိတို့ဝိပဿနာဉာဏ်နဲ့အစဉ်စဉ်ပြည့်စုံလို့မဲ့အစဉ်စဉ်ကိုအစဉ်စဉ်ဆက်ရောက်ကိလေသာအသောကုန်ခံလို့အရဟတမညာပုံညာရပြီဆိုရင်ကတော့ဒီကိလေသာဝကမ္မဝိပါကဝဆိုတဲ့ဝဆင်းရဲတွေကလွန်မြောက်သလားမလွန်မြောက်ဘူးလားညာ လေဝတ်ဆင်းရဲတွေကမုတ်ချခြင်းလို့ပြောမှာဒါကြောင့်ဘာဝနာတရားလည်းပါဖို့မလိုအပ်ဘူးလားဒါနပြည့်စုံဖို့ရောမလိုအပ်ဘူးလားသီလပြည့်စုံဖို့လည်းမလိုအပ်ဘူးလားဒီသီလအခြေခံပြီးတော့ဘာဝနာတရားတွေပြည့်စုံဖို့လည်းမလိုအပ်ဘူးလားဒီလိုဆိုရင်သုံးပါးသလုံးပြည့်စုံအောင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေအားလုံးအထုပ်ဖို့မလိုအပ်ဘူးလားဆိုလိုက်ဒါနသီလဘာဝနာ သုံးကြသုံးအောင်ခေဒါနသီလဘာဝနာသုံးကြသုံးအောင်ခေသုံးပါးသုံးမှ ဒေမခဒေမခဒေညချမ်းသာမြဲဒေညချမ်းသာမြဲသုံးပါးဆုံးမှသုံးပါးဆုံးမှဒေမခဒေမခဒေညချမ်းသာမြဲဒေည တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနေလည်းပဲမတွေ့ရဘူးလားလူဘဝလည်းမရဘူးလားဒီလမှန်တာဆိုညွန်ပြနိုင်တဲ့ဆရာသမားကောင်းတော့မတွေ့ရဘူးလားဒီဒီချိန်ကကာလမှာမိမိတို့ဒါနာကောင်းမှုလည်းပြုမယ်သီလလည်းစောင့်မယ်ဘာဝနာလည်းပွားဖို့မလိုဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တယ်ကဒါနပြုတာလည်းကောင်းပါလေကွာတဲ့သီလဆောက်တည်ဆောင်ထိန်းတာလည်းကောင်းပါလေဒါပေမဲ့မိမယောက်ျောင်းဖြစ်တဲ့ဘာဝနာအကျင့်တွေလည်းရှင်းဖို့မလိုအပ်ဘူးလားညာ လိုအပ်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမိန့်တော်မဟုတ်ဘူးလားဒါကြောင့်တတ္တယိဒါနာဘဝုဒ္ဓပတ္တံဒါနာသဟောပဒါနာသကောဓမ္မပတ္တဝသေယောဒါနံအလူဒါနာဒါနံဒါနာသီလဆိုတဲ့ကုသိုလ်ကောင်းမှုကိုဘုရားများတော်ရှင်ရအပြင်အတ္တယိမချို့ဤကံမှန်ပေပတ္တံချီးမွားအားချီးမွားတတ်ပါ၏သာကောငါဗျာမိတ်ချလူတာကတော့ ဒါနာလူဒါနာတဲ့ဒါနာဒါနာသီလတရားတဲ့ဒါနာဒါနာကောင်းမှုသီလကောင်းမှုဆိုတဲ့တရားတဲ့ဓမ္မပါဒဝံနိဗ္ဗာန်ဒီဟုသောတရားအစုထိုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အရှင်ကောင်းအရှင်မသတိပဒံမေခင်ဆိုတဲ့တရားအစုဒီသာလျင်ေယောသူတဖြင့်ကြီးမွအမြန်းလာသည်သာရီဣတိဟိသောဘဂဝါတို့ဘုန်းတော်တကယ်တရားရှင်ကိုရောမြတ်ကြီးသည် ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်း